အာသီဝီသောဗမာတို့နောက်ဆုံးပိုင်းရောက်နေပါပြီမွေလေးကောင်ငါလေးပါးဗုဒ္ဓသူသာငါးရာငါးခန္ဓာနှင့်မိညာယံမဲ့တာဆွဲချက်ကြောင့်ရွာပြည့်သုံးည6ဒွါရတို့ယောက်ကတကုံ6အာယုံဟုသုံးစုံသည်မြဝင်လာကြ၍ဩဃလေးတွေမြစ်ပင်လေဤဝကံသာသက်ကာယမှာခေမနိဗ္ဗာန်ဟုကံထံသို့ စိတ္တမဲခင်ဖောင်ဖွဲဆင်၍အဲဒီရောက်သွားတယ်မဲခင်7ပါးဖောင်ဖွဲဖို့ဒီကရတဲ့ကအဲဒီရောက်သွားပါပြီမွေရင်းယောက်ျားမွေကြီးလေးကောင်မှလုကင်းအောင်လို့ထွက်ပြေးမွေကြီးလေးကောင်ကတော့ကလိုက်နောက်ပြီးမင်းများက တွေ့ရဖာမိတပ်ဖို့ရသူရန်သူကြီး9ယောက်ကိုလည်းပဲအမိတ်ပေးပြီးတော့ထုတ်လိုက်လို့ရန်သူကြီး9ယောက်ကလည်းပဲလက်နဲ့ကိုယ်စီဆွဲကင်ပြီးတော့လက်သူရဲ့အမှန်တရားရင်းနှီးတဲ့ငယ်တငယ်ချင်းကလည်းပဲအဲဒီမှာလည်းပဲမင်းမင်းများကမိန်ပေးလိုက်လို့သူကလည်းပဲဒါကင်ပြီးတကလား တွေ့ရပတ်ပွေရလိုက်လွတ်ထွက်ပြီးတော့နောက်ရွာရကုန်းရောက်ရွာရကုန်းမှာလည်းဓညာကြီး၆ကဝင်လာလို့မယ်ဓညာထွက်ပြီးတော့ပြရဓညာကြီး၆ကလည်းနောက်ကလိုက်တော့မူလေးကောင်လည်းနောက်ကလိုက်ရရန်သူကြီး9ယောက်ကလည်းနောက်ကလိုက်ရမိတ်ဆွေဖြစ်တဲ့ရန်သူကလည်းနောက်ကလိုက်ရ ဓမြာကြီး၆ယောက်ကလည်းပဲနောက်ကလိုက်ရမယ်လို့လိုက်တော့ကြောက်တာနဲ့အတင်းပြီးတော့ရည်ရင်ကျယ်ကြီးရောက်သွားအဲဒီရည်ရင်ကျယ်ကြီးရောက်တဲ့ခါကလာကြတော့ဟိုဘက်ကကူဖို့ရတရားလည်းမရှိလေလည်းမရှိဘောင်လည်းမရှိဘာမှမရှိတော့ရသမြတ်မြေသစ်ခက်သစ်သား ရသမျှတွေစုဆောင်းပြီးတော့ထောင်ကလေးလုပ်ပြီးဖွဲ့ပြီးတော့ကူးရတယ်အဲဒီရောက်လာအဲ့ဒီဖောင်လေးဆိုတာဘာတော့ဆိုလို့ချင်းမဂ္ဂင်7ပါးပဲစိတ္တမဂ္ဂင်ဖောင်ဖွဲခြင်းတွေဒီဘက်ကနေနေနေလို့ရှိရင်နောက်ကလိုက်လာတဲ့ဘေးရအန္တရာယ်နဲ့မလွတ်နိုင်ဘူးမူကြီးလေးပါဆိုတဲ့ဒါကြီးလေးပါကလည်းကိုယ်တည်းရှိနေတာပဲရန်သူကြီး9ယောက်ဆိုတဲ့ ခန္ဓာ၅ပါးကလည်းဒီကိုယ်ထဲရင်ရှိနေတာပဲသူသာသမားကြီး၅ယောက်ကိုယ်အတွင်းအတွင်းသားဖြစ်တဲ့မိတ်ဆွေဖြစ်တဲ့ယာမှုဆိုတာကလည်းပဲနန္ဒီရာဂဆိုတာကိုယ်ထဲရင်ရှိနေတာပဲဓမ္မယာကြီး၆ဆိုတာလည်းတခြားမှာမဟုတ်ဘူးလေဓဝါ၆ပါးမှာကြာလာတဲ့အာယုံ၆ပါးတွေပဲဒါကလည်းပဲအများအားကြာရောက်နေတာဒီဘက်ကမှနေရင်တော့ဒီဘေးရနေတဲ့ တွေ့နေရမှာပဲဒီဘေးရနေလွတ်တာကဘယ်မှာတော့ဟိုဘက်ကရောက်မှာဟိုဘက်ကဆိုတာဘာလဲဆိုတော့နိဗ္ဗာန်ပဲနိဗ္ဗာန်ရောက်မှဓာကြီး၄ပါးလည်းပဲမရှိဘူးခန္ဓာ၅ပါးသူတော်သမားတွေလည်းမရှိဘူးနိဗ္ဗာန်ရောက်တော့နာအေးပါဒါနိရာကခေါ်တဲ့အတွင်းရံသူလည်းမရှိဘူးဓမ္မကြီးချေလို့ဆိုတဲ့ အောင်၆ပါးတရားတွေလည်းမနှိမ့်သက်နိုင်တော့ဘူးအဲဒီနိဗ္ဗာန်ရောက်မှနိဗ္ဗာန်လို့တော့ဟိုဘက်ကရောက်မှအေးမယ်တဲ့ဗျာဟိုဘက်ကကူးဖို့ရအောင်ဖွဲ့စင်ရမယ်အောင်ဖွဲ့ရအောင်ဆိုတာပါလဲဆိုမဲ့ကိစ္စပါတရားအဲဒီမဲ့ကိစ္စပါတရားတွေတော့ဖောင်မှုဖွဲ့တဲ့အခါသာဂရာကပြောထားတယ်ခြေတော်လည်းတန်မှုလိုတယ်လက်လည်းတန်မှုလိုတယ်တဲ့ ခွန်အားဝလာလည်းပြည့်စုံမှုရလိုတယ်နည်းကပြောခဲ့ပြီအဲဒီတည်းမှာလက်ဆိုတာကသရာတရားယုံကြည်မှုအရေးကြီးယုံကြည်မှဖြစ်မြတ်စွာဘုရားလက်ထက်ကလည်းပဲမြတ်စွာဘုရားတရားနာပြီးကျွတ်တောင်းဝင်ကြတဲ့ပုဂ္ဂိုလ်တွေယုံကြည်လို့ပဲကျွတ်တောင်းဝင်တာမယုံတဲ့ပုဂ္ဂိုလ်တွေတရားလက်ထက်ကလည်းတပူကြီးပဲမနေဘူးလို့သာ ရမကတော့မေဂိဂောသရာအစရှိတဲ့ပုဂ္ဂိုလ်ရဲ့တတိတွေတရားများသူတို့ဘာမှမယုံကြည်ဘူးအထင်မြင်မကြည့်ဘူးသာမန်လူတယောက်နေပဲအောင်းနေတာပဲအခုကာလလည်းပဲဒီလိုပဲဘုရားဘာသာမဟုတ်တဲ့ပြင်ဘက်ကဘာသာဝင်ပုဂ္ဂိုလ်တွေအမြင်နဲ့ကြည့်လိုက်ရင်ဘုရားဘာသာရဲ့အထွတ်အထိပ်ဖြစ်တဲ့ဘုရားမြတ်စွာဘုရားသာမန်လူတယောက်အနေပဲသူတို့မြင်တာပဲ ဘာမှလေးလေးစားစားမရှိဘူးယုံကြည်မှုမရှိဘူးအဲဒီမယုံကြည်တဲ့ပုဂ္ဂိုလ်တွေကယုံမမယုံပဲဘုရားစကားလိုက်လာပြီးတော့သူတို့မကျင့်ဘူးမကျင့်တော့သူတို့မှဖြစ်ဖြစ်တိုက်တဲ့ကုသိုလ်တရားတွေလည်းမဖြစ်ဘူးမဂ္ဂင်7ပါးတရားတွေဆိုတော့ဝေးရော်ပဲပဲဖြစ်လိမ့်မှာတော့ဝေးကြီးတော့အဲဒီတော့ယုံကြည်တဲ့တရားကအရေးကြီးတယ် တရားသွေးလေးပါစံပြီးတဲ့နောက်လည်းဒီတိုင်းပဲမြတ်စွာဘုရားရဲ့တတိသားဖြစ်တဲ့ပုဂ္ဂိုလ်တွေဟောကြားတဲ့တရားတွေယုံကြည်တဲ့ပုဂ္ဂိုလ်တွေကျင့်ကြံပြီးတော့ကြွတောင်းဝင်ကြတာပဲအခုနေခါကာလလည်းဒီတိုင်းပဲမြတ်စွာဘုရားဟောတဲ့တရားတွေယုံကြည်မှအဲတရားလည်းယုံကြည်ရမယ်တရားလည်းယုံကြည်ရမယ်သံဃာလည်းယုံကြည်ရမယ်မိရမိမိတို့ကျင့်တဲ့မဂ္ဂင်7ပါးဤဟူသောအကျင့်လည်းယုံကြည်ရမယ်သောသောကလည်းယုံကြည်ရတချို့ကပြောကြတယ် အာယုံတယ်ဆိုတာကတော့ဒါကမျက်စိမိတ်တော့မယုံနိုင်ဘူးတဲ့သူကပြောရတယ်ဘယ်လိုလဲပြောတယ်ကိုယ်တိုင်တွေ့ပြီးမှယုံကြည်နိုင်မယ်ဘယ်လိုပြောတယ်อืมကိုယ်တိုင်တွေ့ပြီးမှယုံကြည်ရတယ်လည်းရှိတယ်မတွေ့ခင်စောစောယုံကြည်ရတယ်လည်းရှိတယ်နှမျိုးရှိတယ်မတွေ့ခင်စောစောကဘယ်လိုဟာယုံကြည်ရတယ်လဲဆိုရင်အခုလောကတွင်လည်းမတွေ့ခင်ယုံကြည်ရတယ်ရှိပါတယ်။ ကိုမရောက်ဘူးတဲ့ရတဲ့ခကြီးသွားကြတယ်ခကြီးသွားတော့ရောက်ဘူးတဲ့ပုဂ္ဂိုလ်တွေကပြောသွားဘူးတဲ့ပုဂ္ဂိုလ်တွေကပြောဒီလားငါဒီလိုသွားရတယ်ဒီလိုသွားရင်ဒီရောက်တယ်ဘုမာယထာနဲ့သွားရတယ်မော်တော်ကားနဲ့သွားရတယ်သင်္ဘောနဲ့သွားရတယ်လေနဲ့သွားရတယ်လေညာနဲ့သွားရတယ်စသည်ဖြင့်သူလန်ခကြီးမှာရှိတဲ့ဉာဏ်ထားတွေအဲ့ဒါတွေနဲ့ညွှန်ကြတော့မဟုတ်ရင်လည်း လမ်းလျှောက်ပြီးတော့သွားတယ်ပေါ့လမ်းလျှောက်ပြီးတော့ဒီလမ်းတိုင်းသွားဘယ်ကနေပြီးဘယ်သွားအဲဘယ်တော့ရောက်တဲ့ခါကျဘယ်ရွာတွေ့လိမ့်မယ်ဘယ်စခန်းတွေ့လိမ့်မယ်အဲဒီကနေပြီးတော့ဘယ်ဘက်ကိုသွားစသည်ဖြင့်တွေ့ဘူးရောက်ဘူးတဲ့ပုဂ္ဂိုလ်သွားဘူးတဲ့ပုဂ္ဂိုလ်ကညွှန်ကြားရင်အဲဒီဥစ္စာယုံကြည်ရတယ်ကိုမသွားဘူးတာနဲ့ကိုမရောက်သေးတာနဲ့မယုံမဲနေဘူးအဲဒီပုဂ္ဂိုလ်ကကိုသွားခြင်းတဲ့နေရာမရောက်တော့ဘူးမရောက်နိုင်တော့ဘူး ဒီကနေပြီးတော့မန္တလေးသွားခြင်းလဲဆိုလို့ရှိရင်ဒီယထာသိသွားရမယ်ဆိုတာဝါဟုတဲ့ပုဂ္ဂိုလ်ကပြောတော့ယုံရတာပဲယထာတွေလည်းသွားနေတော့သူကရောက်တော့တယ်ဆိုတာခံမနိုင်ဘူးသင်္ဘောလန်းကသွားခြင်းလို့ရှိရင်သင်္ဘောကသိသွားရောက်တယ်ဆိုတော့ယုံကြည်ရတာပဲကိုမရောက်ဘူးသေးတာနဲ့အာသူများပြောတာမယုံကြည်ပါဘူးမယုံနိုင်ပါဘူးဆိုပြီးတော့မယုံမဲနေရင်အဲ့ဒီပုဂ္ဂိုလ်ကတော့ကိုသွားခြင်းနဲ့ခကြီးမရောက်ဘူးအဲ့ဒါစောစောကနေပြီးတော့လဲ ယုံကြည်ထားတယ်။ယုံကြည်ပြီးတော့သွားလဲသွားရတယ်။သွားပြီးတော့ဟိုရောက်တဲ့ခါကျတော့မှကိုရောက်ချင်တဲ့နေရာဟုတ်သလားမဟုတ်လားစုံစမ်းပေါ့ဟုတ်လို့ရှိရင်ဒါယုံကြည်ရမှာပေါ့ငါလာခဲ့တယ်လားဟာပြန်မှန်တယ်။အဲဟိုဟိုပုဂ္ဂိုလ်တွေဟိုပုဂ္ဂိုလ်တွေညွှန်ကြားလိုက်တဲ့နီလာကလည်းမှန်တယ်လို့ဒေချာဆိုယုံကြည်ဆုံးဖြတ်တွေ့ပြီးတဲ့ခါကျတော့မတွေ့ခင်ကလည်းပဲအသိယုတ်တိရှိတဲ့ဥစ္စာသာယုံရတယ်ယုံမှဖြစ်တယ် နော်ကုမြတ်စွာဘုရားကဟောထားတယ်မြတ်စွာဘုရားကမဲခင်7ပါးတရားတွေကျင့်လို့ရှိရင်ကိုရင်းနာခြင်းသိခြင်းကင်းတဲ့နိဗ္ဗာန်တရားတွေ့တယ်လို့ဟောထားတယ်အဲသောတာပတိမဲ့ဖို့သရာမိမဲ့ဖို့အနာဂမိမဲ့ဖို့အရဟတမဲ့ဖို့ဆိုတဲ့မဲ့လေးပါးဖို့လေးပါးကိုရတယ်ဟောတာ နေတော့ဟောထားတဲ့အတိုင်းဟာဟုတ်လို့သလားမဟုတ်သလားစဉ်းစားကြည့်တော့အဲစဉ်းစားကြည့်လို့ရှိရင်ဟုတ်လို့တယ်ဆိုတဲ့အဓိပ္ပာယ်ကသူ့အတူပေါ်လာပါတယ်မဂ္ဂင်7ပါးတရားတွေဆိုတာကျင့်လို့ရှိရင်ဖြစ်နိုင်တဲ့အဓိပ္ပာယ်ကိုပေါ်လာတယ်သမာဓိဋ္ဌိအမှန်တိုင်းမြင်အောင်ဟာဘယ်နဲ့လုပ်ရမလဲဆိုသမာဓိဋ္ဌိ ယုံနာတရားတွေမှတိုင်းမြောင်လိုက်ရှုရတာပဲမရှုဘဲနေလို့မသိတာရှုရင်သိတာပဲပြီးတော့ဒီဥစ္စာရှင်းနိုင်တယ်ဆိုတော့ယုံကြည်ရမှာပေါ့လို့မရှုဘဲနေလို့ရှိရင်ဖြင့်မမြင်ဘူးမသိဘူးရှုလို့ရှိရင်မြင်မယ်သိမယ်ငါယုံကြည်စရာပါပဲကိုယ်ထဲမှာယုတ်တရားနာတရားတွေခဏမစဲဖြစ်ပြနေတယ်အဲ့ဒီဖြစ်ပြနေတဲ့တရားတွေကို จิตတိုင်းจิตတိုင်းလာပြီးတော့ရှုလို့ရှိရင်အမှန်တိုင်းမြင်တယ်သမာဓိတိဖြစ်တယ်ယုံနာသဘောတရားတွေဖြစ်ပြီးတော့ပြည့်သွားလို့မမြဲဘူးဆိုတာလည်းကိုယ်တိုင်တွေ့ရတယ်ဖြစ်ဖြစ်ကြည့်ပြချင်းနဲ့ဆင်းရဲတွေပဲဆိုတာလည်းကိုယ်တိုင်တွေ့ရတယ်သူသဘောတိုင်းသူဖြစ်ပြနေလို့ကနာတာသဘောတရားတွေဆိုတာကိုယ်တိုင်တွေ့ရတယ်မြတ်စွာဘုရားတရားတော်ကဒီလိုဟောတာ အဲ့ဒါစဉ်းစားကြည့်ပေါ့ဟုတ်လည်းသလားဟုတ်သလားမဟုတ်သလားဆိုဖြစ်တိုင်းဖြစ်တိုင်းယုံနာတွေလိုက်ရှိရင်မှန်တယ်သိရမှာပေါ့ဒီယုံနာတွေကသူ့ဟာဖြစ်ပြနေတာပဲမြဲတည်နေတာမှမဟုတ်ပဲခဏမစဲဖြစ်ပြခဏမစဲဖြစ်ပြနေတော့ဖြစ်တိုင်းဖြစ်တိုင်းစောင့်ပြီးတော့ရှုကြည့်နေလို့ရှိရင်ဒီယုံနာတရားတွေအဖြစ်အပျက်ကိုတွေ့ရမှာပေါ့ဘယ်သူမှမပြောဟောနေဝရမလို့ ခက်ခက်ခဲခဲလည်းကြားနေဝေတာမလို့စိတ်တိုင်းပြတိုင်းလိုက်ပြီးတော့သာကျူးကျူးလို့ခြင်းဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဒီတရားမတွေ့ပဲမနေဘူးတွေ့ရမှာပဲမတွေ့ပဲဘသူဖြစ်ဖြစ်ဒီတိုင်းကျူးလို့ခြင်းဒီလိုတွေ့ရမှာပဲမတွေ့ပဲနဲ့သူပုံပြီး꿰ပြီးတော့မနေနိုင်ဘူးအဲဒီတော့

မှတ်ပြီးတော့ဒီဖန်ပါနှလုံးသွင်းသင်ញင်ရမယ်ဟောတာကိုအဲ့ဒါတော့စဉ်းစားကြည့်လို့ရှိရင်နှလုံးသွင်းသင်ញင်တဲ့အတိုင်းသိညွတ်တဲ့အတိုင်းတော့သင်ញင်ထင်မယ်တကယ်ဖြစ်ဖြစ်တဲ့တရားတွေ့ကြမှာတွေ့မှာဘုံတော်လို့ရှိရင်လည်းပဲတကယ်ဖြစ်ဖြစ်တဲ့တရားရှင်ရင်ရှင်နဲ့တွေ့ကြလည်းတွေ့သွားမှာပေါ့လေလုံးလုံးမတွေ့ဘူးတော့မဆိုနိုင်ဘူးအဲစောစောစီးစီးကနေပြီး ယုတ်တရားနာတရားကြောင့်အိသဒုက္ခအနတ္တကြောင့်နေကြလေ့ကျက်ပြီးတော့ဘာမှနှလုံးသွင်းရမယ်တချို့ကဒီလိုဟောတယ်အဲ့ဒါကတော့စဉ်းစားကြည့်ရှိပါတယ်ဒါခါဆရာတော်ကြီးတွေပါသာဝိကျမ်းကနေလည်းဘုသူရတွေနာပြည့်စုံတဲ့ဆရာတော်ကြီးတွေပါပါပဲအဲဒီဆရာတော်ကြီးကဝိပဿနာအကြောင်းနဲ့စပ်ပြီးတော့တရားဆွေးနွေးရင်ပြောတာပါပဲတရားဟောတာတော့မဟုတ်ပါဘူး အလွယ်လေးပဲတဲ့သူကပြောတယ်ပညာပြောင်းလဲယုံပါပဲတဲ့ပညာပြောင်းလဲယုံပါပဲမူလကအိဋ္ဌမြဲတယ်လို့ထင်နေတာအိဋ္ဌမမြဲဘူးပြောင်းလိုက်ရင်ပြီးတာပဲဒုက္ခချမ်းသာလို့ထင်နေတာဒုက္ခဆင်းရဲလို့ပြောင်းလိုက်ရင်ပြီးတာပဲမူလကအတ္တပုဂ္ဂိုလ်သတ္တဝါအကောင်တယ်ပဲလို့ထင်နေတာဟာအနတ္တ

မြဲဘူးလို့ပြောင်းရမယ်ဆိုလို့အတင်းပြောင်းရတာကိုယ်စိတ်တွေကမထင်တော့ဗဇကမမြဲဘူးမမြဲဘူးဆိုလိုက်စိတ်တွေကမြဲတယ်မြဲတယ်လို့ညင်းလိုက်ဘယ်လိုဖြစ်နေမှာလို့သာဘယ်လိုပဲဖြစ်နေမှာကိုယ်ပိုင်ကမတွေ့လို့ရှိရင်ဘုရားနှလုံးသွင်းတော့မမြဲဘူးမမြဲဘူးနှလုံးသွင်းပဂရိယတိကလည်းမြဲတယ်မြဲတယ်လို့လိုက်ပြီးတော့ညင်းနေမှာမျိုးသားအဲဒါခက်ပါလေသူကသိပြီးတော့မသေးကြပါဘူး အဲ့ဒါကပညာပြောင်းမှမသေးကြဘူး။ကြာကြာကြီးနှလုံးသွင်းမှများတော့အနိစ္စပညာလည်းပဲတော်တော်နာနာခံရဖို့တော့အကြောင်းတော့ရှိပါတယ်။ဒါပေမဲ့ကိုယ်တိုင်တွေ့ကိုယ်တိုင်ပြီးမဟုတ်တော့ဒါကပြက်သွားနိုင်နေတာပဲ။စာတွေကြက်ထားတာလိုပဲ။အဲကကြက်ထားတဲ့စာတွေများအမှန်ကြီးနေလား။မမေ့နိုင်ဘူးလို့အောင်မရ။ဒါမှမရိလာပဲနဲ့ပြစ်တိုင်းကြတော့မေ့သွားတယ်။ ဒါကဘာလို့တော့ဆိုပညာနဲ့မှတ်တာလားကိုပညာနဲ့မှတ်တာလဲဆိုတာပညာကလေ့လာနေမှာမလေ့လာတော့ပျောက်သွားတယ်အဲဒီတော့အဲဒီတော့ပညာပြောင်းရုံမျှကလေးကတော့မသေးကြဘူးသူကပြီးတော့နောက်တစ်ခုကပထမကတည်းကအနိစ္စပဲဒုက္ခပဲအနတ္တပဲလို့စိတ်ကညှို့ညို့ပြီးတော့ယူလို့ရှိရင်ကိုယ့်ဟာကိုယ်လုံယူတာကိုကိုယ်ကညာမထင်မဲနဲ့ အနိစ္စမတင်မဲနဲ့အနိစ္စလုံးနှလုံးသွင်းယူဒုက္ခမတင်မဲနဲ့ဒုက္ခနှလုံးသွင်းယူဆိုတော့ဒီဥစ္စာတွေကသဘာဝသိနေကြဘူးဘုရားဘာသာမဟုတ်တဲ့အပြင်ဘက်ကဘာသာကြပုဂ္ဂိုလ်တွေကပြောကြတယ်အာဘုရားဘာသာတွေကအနိစ္စဒုက္ခအနတ္တတွေသူတို့နှလုံးသွင်းတယ်အနိစ္စဒုက္ခအနတ္တတွေထင်တယ်ဆိုတော့ဟုတ်မှာပေါ့တယ်ဘာဖြစ်လို့လဲဆိုတော့အစတွေကသူတို့ကဆရာသမားကလည်းသုံးသင်ထားတယ် ပြီးတော့သူတို့အစအတည်းကဒီတိုင်းသူတို့နှလုံးသွင်းတော့ကြာတော့နှလုံးသွင်းလို့စိတ်ထဲကထင်တာပဲတကယ်သိတာမဟုတ်ဘူးဆိုပြီးတော့အဲဒီလိုအပြင်ဘက်ကပုဂ္ဂိုလ်တွေကလည်းပြောကြပါတယ်ဆွဆွဲကြပါတယ်အဲဒီတော့စိတ်ညွတ်ယုံလေးကတော့သိပြီးတော့မသေးကြဘူးသူကကိုယ်တိုင်သိဖို့အရေးကြီးတယ် အခုသတိပဋ္ဌာန်ဒေဝတာတော်နည်းရနေမာတရားအားထုတ်နေကြတဲ့ပုဂ္ဂိုလ်တွေကစိတ်ညွတ်ယူရတာမဟုတ်ပါဘူးစိတ်မညွတ်အောင်မညွတ်ဖို့ရပဲဆရာကြီးကပြောထားရတယ်ယုံနာနေစိတ်မညွတ်နဲ့နော်စိတ်မကူးနဲ့ဒါကယုံလားနာလားသွားစဉ်းစားမနေနဲ့ရုပ်ပဲနာမဲသွားနှလုံးသွင်းမနေနဲ့ဒါဖြစ်တာလားပြက်တာလားနှလုံးမသွင်းနဲ့ဖြစ်တယ်ပြက်တယ်ဆိုပြီးတော့လည်းနှလုံးမသွင်းနဲ့ သူကဖြစ်ဖြစ်တိုင်းဖြစ်တိုင်းကိုရှုမှုနေလိုက်ရှုပါမြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းလေးလိုက်ပြီးတော့ရှုပါရှုရုံလေးသာရှုပါဘာမှနှလုံးမသွင်းပါနဲ့သူရှိရှိတဲ့အတိုင်းလောကပြောရဆိုရင်အချင်းဖြူဖြူတဲ့အတိုင်းမဲမဲတဲ့ဆိုတာလိုပဲသူဖြစ်ပေါ်လာတဲ့တရားတွေဖြစ်တဲ့အတိုင်းပဲလိုက်ပြီးတော့ရှုနေပါကမ္မဋ္ဌာန်းဆရာများဒီလိုဟောထားတယ် ညွန်ကြားတာညွန်ကြားတာတဲ့အတိုင်းစိတ်ကြိုက်ကလေးလိုက်ယူရတယ်ဘာမှနှလုံးမသွင်းရဘူးကျုပ်ပါစားဆိုရင်ဖြင့်ဘာမှသိပြီးတော့မသိဘူးသို့တော်လည်းပဲဒီသုတမယညာဖြစ်တဲ့ညာဖြစ်အောင်စောစောကနည်းနည်းတော့ပြောထားကိုယ်ရန်ယုံနာနှစ်ပါးရှိတဲ့အကြောင်းအနိစ္စဒုက္ခအနတ္တသဘောတရားများရှိတဲ့အကြောင်းဒုက္ခသစ္စာတရားတွေသမုဒယသစ္စာတရားတွေများရှိတဲ့အကြောင်းသာပြောထားတယ် ဒါကဘာလို့ကတော့ဗာမညတော့ပြီးရတယ်သောသောကယုံနာမြပဲအိသရုပ္ပနာတပဲလို့မထင်သေးပေမဲ့လို့ကိုယ်ထဲမှာယုံနာနှစ်ပါးမြတာရှိတယ်အိသရုပ္ပနာတမြတာရှိတယ်မြဲတည်နေတာမရှိဘူးပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးဆိုတော့ဘယ်တော့တော့လဲပြီးထားအောင်ပါအဲ့ဒါလောက်ကလေးကတော့ပြီးထားတယ်အဲကြောင့်ဒီသမာဓိဖြစ်ပုံမှာဒုက္ခဉာဏ်ဒုက္ခသမှုရိယဉာဏ်

နိရောဓသစ္စာဆိုတာနိဗ္ဗာန်တရားအိဋ္ဌအလိုရှိရတဲ့တရားကန္တာနှစ်သက်ရတဲ့တရားမနာပညာလို့ရတဲ့တရားပဲကောင်းတဲ့တရားပဲသောသောကသိတာမေဃသစ္စာဆိုတာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးပြီးတဲ့အရိယာမေဃသစ္စာတရားဒါလည်းအိဋ္ဌကန္တာမနာပအလိုရှိရတဲ့တရားနှစ်နှစ်သက်ရတဲ့တရားညာလို့ရတဲ့တရားပဲလို့သောသောကပြောပြီးတာပဲ အဲဒီလိုသိပြီးတော့အိဋ္ဌကန္တမနာပဖြစ်တဲ့မေဃသစ္စာမိမိသာနာဖြစ်အောင်နိရောဓသစ္စာကိုမျက်မှောက်တွေ့ရအောင်အဲဒီလိုတော့သိညွတ်ပြီးဒီကလာအထုပါမယ်တဲ့ဒါသိညွတ်ဆိုလဲဓမ္မင်္ဂါပို့ရမှာမဟုတ်ပါဘူးအဲဒီနိရောဓသစ္စာမေဃသစ္စာတွေမျက်မှောက်ပြုနိုင်တဲ့နီလာကျင့်ရမှာပါပဲမလိုတော့ဆိုလို့ရှိရင် အခုအလုပ်လုပ်ကြတယ်လို့ပဲအလုပ်လုပ်တဲ့ပုဂ္ဂိုလ်တွေကအဲနေစားနဲ့အလုပ်လုပ်တဲ့ပုဂ္ဂိုလ်ဒီနေ့ကိုငားကြရတယ်ဆိုတော့အဲဒီငွေငားကြရဖို့ရစိတ်ညွတ်ပြီးတော့သူအလုပ်လုပ်ရတာအလုပ်လုပ်နေတဲ့အခါငားကြရပါစေရပါစေလို့ဆိုးရတာမဟုတ်ပါဘူးအဲငားကြရပါစေလို့စိတ်ကညွတ်မနေရပါဘူးသူလှုပ်တင်လှုပ်တဲ့အလုပ်ကလေးလို့အချိန်ကုန်တဲ့အခါကာလငားကြရမှာတစ်ဆယ်ရတဲ့အလုပ်ကိုလုပ်လို့ရှိရင်လည်းအဲဒါတစ်ဆယ် ရမယ်30ကိုသိညွတ်ပြီးတော့ဒါလေးရကျင်တာနဲ့အလုံးဝင်လို့ရတယ်ပြင်ပန်းပန်းနေလည်းလို့ရတယ်အဲလုံနေတဲ့အတွင်းတော့စိတ်ကမညွတ်ရပါဘူး30ရပါစေရပါစေလို့သိတယ်အောက်ဝင်မနေရပါဘူးဒါကြီးစိုက်နေလို့ရမလို့ပါဘူးလုံးတဲ့လုံးထိုက်တဲ့လုပ်ကလေးတွေတာဝန်ကြည့်အောင်လုပ်ရုံပဲအဲလုပ်လို့ချင်းကုန်တဲ့ခါကာလကြလို့ရှိရင်ရတဲ့ရတဲ့ငွေ30ကိုရမှာပဲအဲ့ဒါလိုပဲ နိရောဓသစ္စာမေဃသစ္စာစိတ်ညွတ်ပြီးတော့အထုရတယ်ဆိုတာဒီနိရောဓသစ္စာမေဃသစ္စာကိုရစေနိုင်တဲ့အကျင့်လန်းတွေကိုအထုရတာပါပဲအထုနေတဲ့ခါကလာရပါစေရပါစေဒီနိရောဓမေဃတွေကိုစိတ်ညွတ်စိတ်တမင်တကာပို့နေရတာမဟုတ်ပါဘူးရစေနိုင်တဲ့အလုပ်ကိုနီလာမှအတိုင်းချိုးကြအလုပ်လုပ်သွားရင်ပြီးတာပါပဲဒါကြောင့်

ဓွား၆ပါးမှာအမြဲမပြတ်ဖြစ်နေတဲ့တရားတွေပဲဒီတရားတွေခဏမစဲဖြစ်နေတဲ့တရားတွေအဲ့ဒီတရားတွေကိုရှုပါတဲ့ဒါတွေရှုရမှာဒါတွေဒုက္ခသစ္စာတရားတွေမသိမရှုရင်မသိဘူးရှုရင်သိမယ်အဲ့ဒီဒုက္ခသစ္စာတရားတွေကိုပဲကောင်းတယ်လို့ထင်ပြီးတော့ပါရနှစ်သက်တဲ့သဘောကသမှုရသစ္စာပဲတဲ့မြင်ရတာကောင်းတယ်ထင်ပြီးပါရသဘောကြတယ်ကြားရတာကောင်းတယ်ထင်ပြီးပါရသဘောကြတယ် နာရစားရတာတွေကောင်းတယ်ထင်ပြီးသားနေတဲ့သဘောကြတယ်တွေ့ထရတာတွေအတွေ့အထိအမျိုးမျိုးတွေကောင်းတယ်ထင်ပြီးသားနေတဲ့သဘောကြတယ်ဝေယစားရထိုင်ရထရသွားလာရလှူရှားရအဲပြုံးရရည်ရပေါ်လေဒီလိုဟာတွေအကုန်လုံးကိုမူရတွေအဲဒါတွေကောင်းတယ်ထင်ပြီးနေတဲ့သဘောကြတယ်စိတ်ကူးစဉ်းစားကြံစီရတာတွေစိတ်ကူးစဉ်းစားကြံစီပြီးတော့နေရတာအဲဒါကောင်းတယ်ထင်ပြီးတော့ ။သာယာနှိမ့်တဲ့သဘောကြတယ်။အဲ့ဒီသာနှိမ့်တဲ့သဘောကြတာသမှုရာသစ္စာပဲ။အဲဒါပဲရှိတယ်။နှိမ့်တဲ့သာယာတဲ့သာယာနှိမ့်တဲ့သဘောကြတဲ့သမှုရာသစ္စာနဲ့မြင်နေကြတဲ့ဖြစ်ပေါ်ပြီးတော့နေတဲ့ဒုက္ခသစ္စာနဲ့ဉာဏ်တစ်ခုပဲရှိတယ်။အဲဒီဒုက္ခသစ္စာဆိုတာဘယ်လိုသဘောတုံးဆိုလို့ရှိရင်ဒုက္ခသစ္စာဆိုတာဖြစ်ပြီးပြည့်နေတဲ့တရားတွေ ဗိနာပฏิပိလနာထေနာဒုက္ခဗိနာပฏิပိလနာထေနာမပြတ်နှိစ္စခြင်းဟူသောနေသဘောကြောင့်ဒုက္ခဆင်းရဲတယ်မပြတ်နှိစ္စတယ်ဘာနဲ့နှိစ္စတုံးဆိုဥဒိယဝေယပฏิပိလနာဖြစ်မှုပြမှုပြမြဲနှိစ္စနေတယ်ဒီတရားတွေဟာပဂရိပုဂ္ဂိုလ်တွေထင်တာကတော့မဖြစ်မပြပဲနဲ့မြဲတည်နေလို့ထင်ရတယ်မြင်တာဟာမြဲနေသလိုကြားတာဟာမြဲနေသလိုနာနာသတ္တဝိသီတာတွေမြဲနေသလိုစိတ်ကူးစဉ်းစားကြံစည်တာတွေမြဲနေသလိုထင်ရတယ် မာတဲ့ခဏမစဲဖြစ်ပြနေတာလေအဲဒီဖြစ်မှုပြမှုတွေကခဏမစဲနှိမ့်ဆက်နေလို့ဒီတရားတွေဆင်းရဲတွေပဲဘာမှနှိမ့်သက်သာစရာမရှိဘူးအဲခဏမစဲပြက်ခဏမစဲသေးအဲခဏမစဲပျက်စီးပြီးတော့ပေးခြင်းနေတဲ့သဘောတွေဖြစ်လို့ကြောက်စရာကောင်းတယ်ဒီတရားတွေအဲဒီလိုကြောက်စရာကောင်းတဲ့အတွက်တရားဒုက္ခသစ္စာဆင်းရဲတွေပဲ အဲဒီဒုက္ခသစ္စာတရားတွေအကြမ်းပြင်းအားဖြင့်သောသောကဘယ်လောက်တော့သိတာအဲဒီလိုသိပြီးတော့ခြေတိုင်းခြေတိုင်းကိုရှုရုံပဲအဲရှုတဲ့အခါကျတော့ဒါကဒုက္ခသစ္စာပဲစဉ်းစားနေဖို့မလိုပါဘူးဖြစ်ပြနေတာပဲစဉ်းစားနေဖို့မလိုဘူးအဲသူသိတဲ့အချိန်ကျတော့သိမှာပဲပထမစကားတော့ခြေတိုင်းခြေတိုင်းလိုက်ပြီးတော့ရှုနေရုံနေနိုင်ကြတဲ့ဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းလိုက်ရှုရှုရင်ပထမအစဖြစ်ပေါ်တဲ့တရားလေးတွေအမှန်တိုင်းသိတာပေါ့ကွာအမှန်တိုင်း ယုတ်တရားရဲ့သဘောနာတရားရဲ့သဘောအမှန်တိုင်းသိရတယ်။ဟောအတွေ့အထိဆိုတော့အတွေ့အထိကမြန်စပြီးတော့ယူရတယ်။အတွေ့အထိကစပြီးတော့ယူရတော့ပထဝီဓာအတွေ့အထိရှိတယ်။ဒီဇောဓာအတွေ့အထိရှိတယ်။ဝါယောဓာအတွေ့အထိရှိတယ်သုံးမျိုးရှိတယ်။ပထဝီဓာအတွေ့အထိဆိုတာ ခဲမာတာတဲ့ကျန်နာနာတဲ့လူညံ့တာတဲ့ချောညက်တာတဲ့ဒါလေးတွေလည်းခဏခဏဟောနေရတာပါပဲဒါပေမဲ့လို့သက္ကတာကပြောမှမယ်နားလဲအဲ့ဒါကြီးကအတွေ့အထိတွေအတွင်းကဖြစ်ပြင်ကဖြစ်အတွေ့အထိတွေရှိတဲ့အခါပထဝီဓာတ်တွေ့ထိလို့ရှိရင်ဒီလိုတွေ့တာပဲကမ္မာကျန်နာတာတွေ့တယ်လူညံ့တာတွေ့တယ်ချောညက်တာတွေ့တယ်ပထမတွေ့ကသာကဒီတိုင်းပါပဲ နောက်တော့မှဒါကလက်ပဲခြေပဲခေါင်းပဲကိုယ်ပဲဒါကအသားပဲသဘင်မဲ့စသည်ဖြင့်နောက်မှဒီဟာတွေကရောက်တော့တာအစကသူကသူကသတိကသာတော့မှတော့မာမာကျမ်းကျမ်းတွေ့မမာကျမ်းကျမ်းမသိတာပဲညမှောင်နေဆိုတော့ညမှောင်ထဲမှာအဲကိုမာလာပြီးတော့ထိတယ်ဆိုတော့ကိုမာလာပြီးတော့ ထိလိုက်လို့ရှိရင်မာမာကျမ်းကျမ်းနဲ့ဖြစ်ရင်မာမာကျမ်းကျမ်းပဲပြီးမှာပဲဒုက္ခလေးနဲ့လာဖြစ်ရင်မာလာဖြင့်မာလာပြီးမှာပဲအဲ့ဒါဒုက္ခပဲအဲငါလာထိတာဒုက္ခပဲတောင်ဝေးပဲလို့ထိထိချင်းမသိသေးပါဘူးသူကအဲလူတယောက်ကလက်နဲ့ပါလေးသွားပြီးတော့တွေ့လိုက်တယ်ဆိုလို့ရှိရင်လည်းပဲအဲဒီမာလာတွေ့ရင်မာလာပြီးမှာပဲကျမ်းသာတွေ့ရင်ကျမ်းသာတွေ့မှာပြီးမှာပဲ ဒါလည်းပဲဒါကလူပဲအဲယောက်ျားလည်းပဲမိန်းမလည်းပဲစသည်ဖြင့်ဒီဟာမသိသေးပါဘူးပထမစကားတော့ထိကားသာထိတဲ့သဘောပဲသိပါတယ်အဲဒါသဘောမှန်ကလေးတွေပထမရှင်းဥစွာပေါ်လာအဲဒါစိတ်ခိုက်ကိုရှုမယ်ဆိုအဲ့ဒီတိုင်းပဲသိတယ်ထိရင်ထိရမှားလိုက်ရင်ထိတဲ့သဘောပဲသိတယ်ပူရာအေးတာနှွေးတာနဲ့ထိတဲ့အခါပူရာအေးတာနှွေးတာပဲသိတယ် တောင်းနှင်းသာလှုပ်ရှားတာဒုတိယကတောင်းနှင်းလှုပ်ရှားတာတွန့်ကန်တာဒါပဲပြီးတယ်ဟောဘိုက်ကဖောင်းတာပိန်တာရှူနေလို့ရှိရင်အထူးအားဖြင့်တောင်းတာတင်းတာလှုပ်ရှားတာတွန့်ကန်တာဒါတွေပဲပြီးနေတာပဲသဘောမှန်လေးတွေစပြီးနာတရားတွေကဆိုလို့ရှိရင်စိတ်အာယုံစီသွားတာအောင်စီသွားတဲ့သဘောပဲပြီးတယ်သွားတာသွားတဲ့သဘောနှစ်သက်ရင်နှစ်သက်တဲ့သဘောလူချင်းရင်လူချင်းတဲ့သဘောသဘောမှန်လေးတွေစပြီး ညောင်းတာပူဇနာခြင်းခက်ခဲတာဝေဒနာတွေဆိုလို့ရှိရင်လည်းခံခဲ့တဲ့သဘောလေးတွေဒါပဲသိတယ်။စိုက်ပြီးတော့ရှုနေတဲ့သဘောလေးတွေသိတယ်။မရှုဘဲနဲ့နေတဲ့ပုဂ္ဂိုလ်ကတော့အဲညောင်းလို့ရှိရင်ငါညောင်းတယ်၊နာရင်လည်းငါနာတယ်ဒီလိုထင်နေတယ်။စိုက်ပြီးတော့ရှုနေတဲ့ပုဂ္ဂိုလ်မှာအခံခဲ့တဲ့သဘောလေးတွေပဲဆက်ကဆက်ကဖြစ်နေတာတွေ့ရတယ်။အဲဒီတော့ပထမစပြီးတော့ရှုရှုခြင်းပြီးသဘောမှန်လေးတွေပြီးပါတယ်။ နောက်အသိဉာဏ်တွေကများလာတဲ့ခါကျတော့အဲ့ဒီဖြစ်ပေါ်တဲ့သဘောလေးတွေအစနဲ့အဆုံးနဲ့ပိုင်းခြားပြီးတာဖြစ်ပျက်ကလေးတွေပြီးတာဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာလေးတွေပြီးတာရှင်းရှင်းပြောက်ရှင်းနဲ့ဆင်းရဲကြီးတယ်ပဲဘာမှကောင်းတဲ့တရားတွေမဟုတ်ဘူးဒီလိုလည်းပဲပြီးတာသူသဘောတည်းသူ့ဟာသူဖြစ်ပြနေတာပဲဖြစ်ဖြစ်အောင်လို့လည်းတောင်းတာလို့မရဘူးမဖြစ်အောင်တောင်းတာလို့လည်းမရဘူးမပြည့်အောင်တောင်းတာလို့လည်းမရဘူးကိုယ်လိုလည်းဘာမှမဖြစ်ဘူးသူ့ဟာသူအသေးသေးတွေဖြစ်ပြီးပြတ်သွားတာကြီးရဲ့ပဲဥပမာပြန်ဘာလို့ဆိုခုလေတွေတိုက်နေတာကြီးတယ် ကိုမလေးတွေတိုက်ကြပြီးသွားတယ်ဒီလေးတွေလာအောင်လည်းကိုကတောင်းတာလည်းမဖြစ်ဘူးမလာပါနဲ့လို့ပြောလို့လည်းမဖြစ်ဘူးတိုက်ပြီးတော့ဟိုလွန်သွားမသွားပါနဲ့လို့တားထားလို့လည်းမရဘူးသူကအဲ့ဒါအဲ့ဒါလိုပဲကိုယ်ထဲမှာရှိနေတဲ့တရားတွေကလည်းဒီလိုပဲသူသဘောတည်းသူကသူဖြစ်ပြီးကြောက်သွားတာပဲအခုလေးတွေတိုက်နေတာလည်းတော်တော်တူပါတယ်အဲ့ဒီသူသဘောတည်းသူဖြစ်ပြန်လို့အနာတ္တသဘောတရားပဲဆိုတာသူကသူသိအဲ့ဒီတော့ တရားအာမထုတ်ခင်ကတည်းကသေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီပရိဒါနီးနဲ့ပြက်ကြိုက်ပြက်ကြိုက်ကလေးရှုလို့ရှိရင်သဘောအမှန်လေးဧကံပြီးနိုင်တယ်ဖြစ်ပြီးပျောက်သွားတဲ့အစနဲ့အဆုံးလည်းပြီးနိုင်တယ်ဖြစ်ပြီးပျောက်သွားလို့မမြဲဘူးဆိုတာလည်းပဲကိုယ်တိုင်ညာနဲ့ပြီးနိုင်တယ်ဖြစ်ပြီးပျောက်သွားလို့မမြဲဘူးသိလို့ရှိရင်ဖြစ်စီပြည့်စီနဲ့ဆင်းရဲတွေမကောင်းတာတွေပဲဆိုတာပြီးနိုင်တယ်

ဘုရားကတော့အာလုံသောတ attva တွေကျိုးမြောက်အောင်လို့ပွင့်တာဒါပေမဲ့လို့ဘုရားမကြည်ညိုနိုင်တဲ့ပုဂ္ဂိုလ်မယုံကြည်နိုင်တဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်တွေဖြစ်သူတို့အကျိုးမဲ့ဖြစ်ဖို့ရဘုရားပွင့်လာတယ်လို့ဖြစ်သူတို့နဲ့ကြည့်လိုက်မယ်အဲဒီလိုဖြစ်နေအဲလိုပဲဘုရားသောဘုရား၏သာသနာမှာလည်းပဲတရားနီလာမှန်တွေကိုဟောတဲ့ပြောတဲ့ပုဂ္ဂိုလ်တွေကဟောအဲဒီလိုဟောပြောပြောတဲ့ပုဂ္ဂိုလ်တွေဟာ အလုံးသောတ attva တွေအကျိုးများဖို့ရပဲမြတ်စွာဘုရားတရားတွေရှင်းပြီးတော့အကျိုးများဖို့ရဟောတာပဲဒါပေမဲ့လို့အဲ့ဒါကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေဆောင်းနှမ်းကနေပြီးတော့အာဒီလိုဟာမဖြစ်နိုင်ဘူးဟိုလိုမဖြစ်နိုင်ဘူးစသည်ဖြင့်အဲ့ဒီလိုကဲရပြင်းမှားပြီးတော့နေတဲ့ပုဂ္ဂိုလ်တွေကလည်းဒီလိုလိုပဲရှိသေးတာပဲသူတို့လည်းအကုသိုလ်တွေတော်များနေတာပဲလို့ပြောပြီးอืมစဉ်းစားကြည့်ရအဲ့ဒီတော့အဲ့ဒီလိုမယုံကြည်တဲ့ပုဂ္ဂိုလ်တွေဟာ မဂ္ဂင်7ပါးဟူသောဖောင်ကြီးပဲဖွဲ့တယ်နေမှာတော့မဂ္ဂင်7ပါးဖောင်စဉ်းတော်မစဉ်းစားအားဘူးဆိုဒါမဖြစ်နိုင်ပါဘူးဆိုပြီးတော့နှလုံးတော်မဝင်ဘူးလို့သာဥပိ္ပခာပဲဟွဘယ်ရင်ခေါ်တယ်တော့ပါဒမဝိမုခသာရမဝိမုခသူတော်ကောင်းတရားကိုမျက်နာမမူပဲနဲ့ကြောပြေးနေတဲ့ပုဂ္ဂိုလ်ကြီးသာရမဝိမုခသူတော်ကောင်းတရားနဲ့

ခီးသွားတဲ့ပုဂ္ဂိုလ်တွေဟာဒီယထာစီဒီနေရာရောက်ပါလိမ့်မယ်ယုံကြည်မှပဲစီမမယုံရင်မစီဘူးမယုံလို့ရှိရင်ပြင်မစီဘူးယုံကြည်မှပဲစီမစီယုံကြည်လို့စီမလည်းသူပြီးအဲ့ဒီကိုလိုတဲ့ခီးရောက်မှာအဲ့တော့မရာတရားလက်ကောင်းရမယ်မရာတရားလက်ကောင်းလို့ရှိရင်ခြေလည်းပဲတန်တော့တာပါပဲသီလသီလရည်ဟူသောခြေလည်းပဲတန်တာဆုံးမကြည့်ရမယ်အဲပြီးတော့ဝိရိယရည်ဟူသောခွန်အားကလည်းရှိရမယ် လုပ်တစ်ခုလုပ်တယ်ဆိုရင်ဘုံအားကြီးမှာကိုနေမကောင်းထိုင်မဲ့သာဖြစ်နေတဲ့ရှိနေနေတဲ့ပုဂ္ဂိုလ်ဘာမှမလုပ်နိုင်ဘူးအလုပ်လုပ်ဖို့နေနေသာသာသူ့ဟာသူ့တော်မှအဲတက်တက်သာသာမနေနိုင်ဘူးအဲဒါတော့ဘုံအားဗလာလည်းပြည့်စုံမှုရလိုတယ်တဲ့ပြီးတော့မဂ္ဂင်7ပါးတရားမဂ္ဂင်7ပါးတရားတွေဟူသောဖောင်ဖွဲ့တဲ့ပုဂ္ဂိုလ်ဟာသရတရားတွေဟူသောလက်သမသနာရှိရမယ်သီလတွေဟူသောခြေသမသနာရှိရမယ် နောက်ပြီးတော့ဝိရိယရည်ဟူသောခွန်အားဗလာကြီးတဲ့ပြည့်စုံရမယ်အဲဒီလိုပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာမဂ္ဂင်7ပါးတရားကိုအောင်ပွဲနိုင်ပါလေအခုသာသနာ့ရေးတာမှာလာရောက်ပြီးတော့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာအဲဒီသရာတရားကလည်းယုံကြည်လို့အခုလိုတရားနာလာနေတဲ့ပုဂ္ဂိုလ်တွေကိုသရာတရားရှိလို့လာတာယုံလို့လာတာမယုံတဲ့ပုဂ္ဂိုလ်တွေကလာကုန်လာနိုင်ဘူးတရားနာဖို့ကိုမလာနိုင်ဘူးသူကယုံကြည်မှ

တရားအထုဖြစ်တာအားထုတ်လိုက်တဲ့အခါကာလကြတော့လဲသမာရိညာလေးတွေကျင့်လာလေးလေးသရာပြဖြစ်လေလေပါပဲအကျိုးပုဂ္ဂိုလ်တွေတရားလုံငန်းငယ်မွင်ငင်ကအပြင်ကနေတော့သာမန်ဟဘောဝေါ်တော့အောင်မရတယ်တကယ်တရားဝင်ပြီးအားထုတ်တဲ့အခါကျတော့ကိုယ်တိုင်တွေ့တာကိုတရားကသူကအမှန်တည်းထိပေါ်

ဇာတဝါစိတ်တွေပြောင်းလဲပြေးသွားတာလေးတွေဒါလေးတွေတွေ့ရတယ်ဒါလေးတွေတွေ့ပြီးတော့ဒါလေးတွေတော့ကြတော့ငြိမ့်သွားတယ်လို့ဇာတဝါစိတ်တွေမပြောင်းလဲတော့ဘူးမာရတဲ့အာယုံနဲ့မာတိရဲ့စိတ်နဲ့ဒါကြတဲ့ဒုတိယကနေပြီးတော့ဆိုင်ပေးနေတယ်လို့ပဲမဇ္ဇယအာယုံနဲ့မာတိတာနဲ့မဇ္ဇယအာယုံနဲ့မာတိတာနဲ့အတွဲလိုက်တွဲလိုက်တခါတည်းဆင့်ဆင့်ဆင့်ဆင့်ပြီးတော့ကြာတယ်ကဲဒါ ခဏိကသမာဓိတွေဖြစ်လာတာရှုမိတဲ့အာယုံလေးခိုက်တာ ခိုက်တာနဲ့ကပ်ကနေကပ်ကနေတည်တည်သွားအဲဒီခဏိကသမာဓိလေးဖြစ်လာတဲ့အခါမှာသရတရားတွေတိုးတက်လာတယ်ယုံကြည်လာတယ်စောစောကဒီလိုဖြစ်လိမ့်မယ်လို့မထင်ဘူးသူကအခုတကယ်ဝင်အားထုတ်လိုက်တဲ့အခါကျတော့ဒါလေးတွေကတွေ့ရတယ်ဒါကစိတ်ကူးကြာစီမှုတွေမများတဲ့ပုံကိုဆိုလို့ရှိရင်ကြာပါဘူးမြဲသွင်းရတော့ဆိုတော့ တရက်လောက်သူနဲ့တွေ့တာပါပဲဒီလိုဒီလိုသမာဓိလေးကတော့ခဏိကသမာဓိလေးခေါ်တယ်လားတရက်လောက်တွင်လည်းတွေ့တာပဲနာရီပိုင်းလောက်လည်းတွေ့တာပဲယူစသာအာထုတ်ဆရာသမားပြောတဲ့အာထုတ်ဘာမှစိတ်ကူးစိတ်သားနေများမနေနဲ့အဲအဲဒီလိုဆိုလို့ရှိရင်ဒီခါလေးမှားရတဲ့အာယုံနဲ့မှားတဲ့စိတ်နဲ့ကြိုက်ကြိုက်ပြီးတော့ကြတဲ့ခဏိကသမာဓိလေးဖြစ်လာအဲဒီခဏိကသမာဓိလေးဖြစ်လာရင်သရာတရားတိုးလာတယ်စောစောကတို့မတွေ့ဘူးတာတွေတွေ့ပါဘောဆိုပြီးသရာတရားတွေဖြစ်

သာသဘောနဲ့ဆိုရင်တော့သူကွဲနေတာဒါပေမဲ့လို့ပဂရိပဂရိအသိနဲ့ပြန်စဉ်းစားလိုက်တဲ့အခါမှာဒီလိုပဲသူကတကူတည်းဖြစ်ရော့အဲ့ဒါသမာဓိညာလေးအားကောင်းလာတဲ့အခါကျခဏိကသမာဓိလေးပိုင်ပိုင်နေနေဖြစ်လာတဲ့အခါကျတော့မှားရတဲ့အာယုံယုတ်ကတခြားမှတ်ပြီးနေတဲ့စိတ်ကလေးကကြာဒါလေးတခုကွဲလာတယ်ရေးကြည့်ပါလေနာမရူပပရိစ္ဆေဒညာဆိုတာ ယုံနဲ့လားနှစ်ခုရှိတယ်သိရင်ဘာမှမရှိဘူးဆိုတာဒီကနေပြီးတော့ရှင်းလာဖို့အခြေတယ်ဟုတ်ဒီအခြေကမယ်အဲဒီနာမယုပပရိစေတာတွေကအချိုးကြမှာရှိဟိုကနောက်ကညာနေလည်းပဲအမှန်တိုင်းဖြစ်နေတာဒီကမှအချိုးမကြလို့ရှိရင်နောက်ညာနေတက်ချင်တိုင်းတက်နေမှာဖြစ်ပါဘူးသူကအဲဒီတော့ယုံနဲ့နာလေးပိုက်ချပြီးတော့သိလာတယ်အဲဒီယုံနာလေးတွေအဲအစဖြစ်ပေါ်လာတာသိတယ်ပြက်သွားတာသိတယ်အစနဲ့အဆုံးပိုက်ချလေးတွေနဲ့သိလာတယ် အဲနည်းနည်းလောက်သိလာရင်ကိုသဘောပေါက်လာပြီသရတရားတွေဖြစ်လာတိုးတက်လာသရတရားအားကောင်းလေလေမဲခင်ရှိပါရီဟူသောဖောင်ကြီးဖွဲ့ဝေရာပြည့်စုံလေလေပါပဲမဲခင်ရှိပါတရားတွေဖောင်ကြီးဖွဲ့ဝေတယ်အဲဒါကြောင့်ဒီနေ့ကမဲခင်ရှိပါတဲ့ကသမာဓိဋ္ဌိဆိုတာဖြစ်ပုံတော်လေးပြောခဲ့ပါပြီ

ပြောဟောလောက်ကိုင်းတဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့လေဒါကသူကနားမလည်ပဲဒီလိုလုပ်လို့မဖြစ်ပါဘူးနိဗ္ဗာန်ဆိုတာအပုထုဇဉ်ပုဂ္ဂိုလ်အနေနဲ့အာယုံမပြုနိုင်ဘူးအာယုံပြုနိုင်တဲ့အချိန်လေးရှိပါတယ်ဘယ်အချိန်တုန်းဆိုတော့အရိယာမေရောက်ခါနေဂုတ္တရူဆိုတဲ့စိတ်ကလေးရှိတယ်မဲ့ရောက်တဲ့အလှဲ့မှာဝိသီစဉ်အားဖြင့်ပရိက္ခာနဲ့ဥစ္စာအနုလုံနဲ့ဂုတ္တရူရဲ့ရှိရကာမောသရစိတ်က၄ချိန်ကြာတယ် ကာမဝဇ္ဇစိတ်ဇောစိတ်၄ချိန်ကြတယ်အဲ့ဒီဇောစိတ်၄ချိန်ထဲမှာပရိက္ခဥဇာအနုလုံဆိုတာကတော့ယုံနာအဖြစ်အပျက်အနိစ္စဒုက္ခအနတ္တကိုအာရုံပြုဝတ္တရဝူဆိုတာကတော့ယုံနာသင်္ခါရတွေလွတ်ပြီးတော့နိဗ္ဗာန်အုံတွေကိုပြည့်ဝင်သွားတယ်ကွာအဲ့ဒီအချိန်လေးဝတ္တရဝူဆိုစိတ်ကလေးတစ်ချိန်မှာပုထုဇဉ်ဖြစ်တဲ့နိဗ္ဗာန်အာရုံပြုနိုင်တယ်အာရုံပြုနိုင်ဆိုပေမဲ့လို့နိဗ္ဗာန်စီကိုညှို့ကိုင်းပြီးတော့သွားတဲ့သဘောလေးပဲဗမေနနေသိတာမဟုတ်ပါဘူး

e na i n ịba na e inynye na ebaha ba gha n b b aga a a na ew y obib aachi n gla na ebe ahụi ibu masola hal ụ

အဲသူများရတဲ့ဟာတွေနဲ့တော့မဆိုင်ဘူးကိုရပြီးတော့ကိုယ်တဏ္ဍာဖြစ်ဘူးတဲ့ဥစ္စာလေးပြန်နှလုံးသွင်းဆင်ခြင်နိုင်တယ်အဲဒါကြောင့်ညရောသစ္စာနဲ့မေဃသစ္စာတော့အာရုံပြုပြီးတော့တရားထုတ်ဖို့မလိုပါဘူးဒုက္ခသစ္စာနဲ့သမုဒယသစ္စာဒီနှစ်ပါးဖြစ်တိုင်းဖြစ်တိုင်းရှိရတယ်အခုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာသွားကြောက်ပါဖြစ်တိုင်းဖြစ်တိုင်းနေရှိနေတာဘာတွေတော့ဆိုရင်များတော့အရင်ဒုက္ခသစ္စာတွေရှိနေတာပဲ

အဲဒါမြင်နိုင်ကြတဲ့သင်ကြားနေတဲ့တရားတွေပဲမြင်ကိုင်းမှာသင်ကြားတဲ့တရားဥပါဒနဲ့ခန္ဓာ၅ပါးကြားကိုင်းမှာသင်ကြားတဲ့တရားဥပါဒနဲ့ခန္ဓာ၅ပါးနားကိုင်းစားကိုင်းမှာသင်ကြားတဲ့တရားဥပါဒနဲ့ခန္ဓာ၅ပါးအဲတွေ့ထိကိုင်းမှာသင်ကြားတဲ့တရားဥပါဒနဲ့ခန္ဓာ၅ပါးကိုယ်စေဆံစေလှုပ်ရှားစေဒါတွေလည်းဥပါဒနဲ့ခန္ဓာ၅ပါးပဲစေကုသနာကြာစီစေမှာဖြစ်နေတဲ့တရားတွေဥပါဒနဲ့ခန္ဓာ၅ပါးပဲဒုက္ခသစ္စာတရားတွေအဲ့ဒါတွေကိုရှုနေရတယ်အဲဒီဒုက္ခသစ္စာတရားတွေ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 ။ကောင်းတယ်ပိန်နဲ့စသည်ဖြင့်ရှုနေစိတ်ကလေးကတခြားထွက်သွားအဲဒီစိတ်ကလေးမှလည်းမရှိဘူးပျောက်သွားတယ်။ပရမတော်ကတော့စိတ်ရတယောက်တည်းတကူတည်းမြဲမြဲတည်နေတယ်အောင်မယ်။လူစိတ်ကလေးတခြားထွက်လိုက်တာလည်းထွက်တယ်မှလည်းမရှိဘူး။သွားတယ်မှလည်းမရှိဘူး။နှိမ့်သက်တယ်မှလည်းမရှိဘူး။ပျောက်သွားတာကိုတွေ့ရတယ်။ဒါတော့မမြဲတဲ့တရားပဲဆိုတာကိုယ်ပိုင်ညာနဲ့သိရတယ်ပဲဆရာသမားတွေလာဟောနေဘူးမလို့ဘူးဒီမှာသူ့ဟာသူသိကိုယ်ထဲမှာဝေဒနာလေးတွေဖြစ်တယ် ညောင်းတာပူတာနာတာကျင်တာကြဲခဲတာလေးတွေဖြစ်တယ်အဲ့ဒါလေးတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့မှတော့ပျောက်ပျောက်သွားတယ်လို့ပျောက်ပျောက်သွားတာတရားတော့မမြဲတဲ့တရားတွေပဲဆိုတာပြီးရအဲ့ဒီလိုပဲခြူတိုင်းမှာတိုင်ပျောက်ပျောက်သွားတာလေးတရားတော့မမြဲဘူးလို့တွေ့တဲ့ဥစ္စာကအနိစ္စ ानु ပဒနာဉာဏ်ဒါသမာဓိဋ္ဌိပဲဆိုတာအဲရှုမှတ်သေးတယ်ပေါ်လာပြီးနောက် ပျောက်သွားတာကိုတွေ့ရ၍မမြဲဟုသီတာကအနိစ္စ ानु ပဒနာဉာဏ်ဘုညာသံမိုးပေးတာလားအရေးကြီးတယ်ကျွမဆဲပြီးရမှာကိုယ့်ကိုယ်စိတ်ကူးစဉ်းစားကြံပြီးပြီးတော့သဘောပေါက်တာအဲ့ဒါမဟုတ်သေးဘူးကျွင်းမှရင်ကိုပျောက်ပေါ်သွားတာတွေ့မှမမြဲဘူးလို့ဒီလိုသိမှဒါမှအနိစ္စ ानु ပဒနာဉာဏ်ခေါ်တဲ့အတိုင်းဆိုရမယ် ကျွမဆဲတွင်ကျွမဆဲတွင်ဘောလာပြီးနောက်ဘောလာပြီးနောက်ကြောက်သွားတာကိုတွေ့ရ၍ကြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကမိစ္ဆာနုပဒနာညာမိစ္ဆာနုပဒနာညာကျွမဆဲတွင်ကျွမဆဲတွင်ဘောလာပြီးနောက်ဘောလာပြီးနောက်ကြောက်သွားတာကိုတွေ့ရ၍ကြောက်သွားတာကိုတွေ့ရ၍ မြဲဘူးသိတာကနိစ္စ ानु ပဒနာညာသုမဆဲတွင်မောလာပြီနာကြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကနိစ္စ ानु ပဒနာညာနိစ္စ ानु ပဒနာညာနိစ္စ ानु ပဒနာဆို ပေါ်ပြီးတော့ပြောက်သွားလို့မမြဲဘူးလို့ကိုယ်ပိုင်ညာနဲ့ပြီးမှနိစ္စနုပါဒခေါ်တယ်ခုနကပထမပြောခဲ့တဲ့ပညာပြောင်းတာမျိုးလေးမဟုတ်သေးဘူးပညာပြောင်းပညာအဖြစ်နဲ့မှပညာမဟုတ်ဘူးပညာနဲ့ပညာကတခြားစီတယ်ပညာဆိုတာကတော့သင်ပေးထားတဲ့အတိုင်းလိုမှတ်မိပြီးတော့သိနေတာကပညာခေါ်တယ် ပညာကတော့သင်ပေးတဲ့အတိုင်းမဟုတ်ကိုယ့်ဟာကိုယ်ကိုယ်တိုင်တွေးပြီးတော့သဘောပေါက်ပြီးသိချာပြီးတာအဲ့ဒါကိုထိုးရင်းပြီးတယ်ဆိုပြီးရှိကဘာသာပြန်နေတဲ့ပฏิဝေဒဉာဏ်ဆိုပြီးတော့ထိုးရင်းပြီးတော့ပြီးတာအရင်ကမသိနိုင်တဲ့ຢာတွေကိုတခါလေအကာအစည်းကြီးကိုဖောက်ထွင်းပြီးပြီးသွားတယ်လို့ပဲအစကမြဲတယ်ထင်နေတာဟာမမြဲဘူးဆိုတာတခါလေဖောက်ထွင်းပြီးတော့ပြီးသွားတယ်လို့ပြောတာထိုးရင်းပြီးတယ်လို့ပြောတယ်အဲ့ဒါ ပေါ်လာပြီးပြောက်သွားတာတွေတွေ့မှာအနိစ္စအနိစ္စတအနုပဒနာအနိစ္စအနုပဒနာအနိစ္စသာမမြဲသောတရားကိုအနုပဒနာရှုသောသိမြင်သောသဘောသည်အနိစ္စအနုပဒနာအနိစ္စအနုပဒနာမြည်အနိစ္စမမြဲတဲ့သဘော ကျူတာသိမြင်တာတဲ့။တနည်းအားဖြင့်အနေသန္တိအနုပါဒနာအနေသန္တိဥပါဒနာအနေသန္တိမမြဲဘူးအနုပါဒနာရှုမြင်သိမြင်သောသဘောသည်အနေသန္တိဥပါဒနာအနေသန္တိဥပါဒနာမည်အနေသန္တိမမြဲဘူးလို့ဘယ်လိုသိမြင်သွားတာ။အဲ့ဒါလည်းဘယ်လိုမြင်ရမလဲဆိုရင်အနေသလက္ခဏာလေးသိပြီးမှတဲ့။အနေသလက္ခဏာလေးကဘာလို့အနေသလက္ခဏာလေးဆိုတာ ဟုတ်တော်ဟာအဘဝကာရောအနိစ္စလက္ခဏာဟုတ်တော်ဟာဖြစ်ပေါ်ပြီးအဘဝကာရောမရှိတော့အချင်းရသည်အနိစ္စလက္ခဏာအနိစ္စလက္ခဏာမည်ဖြစ်ပေါ်ပြီးတော့မရှိဘဲနဲ့ဖြစ်သွားတာပျောက်သွားတာအဲဒါအနိစ္စလက္ခဏာပဲအနိစ္စလို့မှတ်သားရခြင်းရဲ့အထိတ်မှပဲမမြဲဘူးလို့မှတ်သားရခြင်းအထိတ်မှ ယုံနာတရားတွေကိုမမြဲဘူးလို့ဘာကြောင့်ဆိုရသလဲဆိုရင်ကြောက်သွားလို့ဘုဒ္ဓဝါဖြစ်ပေါ်ပြီးအဘဝကာရောမရှိတော့အချင်းညာကြောက်ပြီးတော့အဲဖြစ်ပေါ်လာပြီးအစမရှိသေးဘူးမရှိသေးတဲ့တရားကယုံနဲ့ဖြစ်လာဥပမာအားဖြင့်မိုးရွာတဲ့အခါမှာလျှက်ရောင်လေးများလက်လာတယ်လျှက်ရောင်လေးအစမရှိသေးဘူးအသစ်ပေါ်လာတယ်လက်ကလေးပေါ်လာပေါ်လာပြီးတော့လည်းသူမရှိတော့ကြောက်တော့အဲဒီလိုဟာ ပေါ်ပြီးတော့ကြောက်ပါလို့အခုမြင်တာတွေကြားတာတွေနာနာစားတာတွေ့ထိတာတွေမာရိယာအစမရှိဘဲနဲ့ပေါ်လာတာပဲအသစ်သစ်ပေါ်လာတာဒီကုသဇကြံစီစာလေးတွေအစမရှိဘဲနဲ့ပေါ်လာတာကိုယ်ထဲမှာညောင်းတာပုဒနာချင်းခဲ့တဲ့တွေအစမရှိဘဲနဲ့အသစ်ပေါ်လာတာတွေပဲအဲ့ဒီပေါ်လာတာလေးတွေရှင်ရှင်နဲ့ပျောက်ပျောက်သွားတာလေးတွေတွေ့ရတယ်ပျောက်ပျောက်သွားတယ်တော့ဟောမမြဲတဲ့တရားပဲတို့ရှိတုန်းက မရှိခဲ့လို့ပဲကိုယ်ထဲမှာမြဲတဲ့တရားမရှိဘူးဒီလိုဖြစ်ပြီးဒီလိုပြောင်းနေတာကြီးတယ်ပဲမမြဲတဲ့တရားတွေပဲလို့ရှင်မာရင်ကိုယ်ပိုင်ဉာဏ်နဲ့သိရမှာအဲဒီလိုသိတာအနိစ္စနုပါဒဉာဏ်ခေါ်တယ်။ကြိုင်သို့ပေါင်းတာလည်းရပါဘူး။ရှင်မဆဲတွင်ရှင်မဆဲတွင်ဟောလာပြီးနာဟောလာပြီးနာကြောက်သွားတာကိုတွေ့ရ၍ကြောက်သွားတာကိုတွေ့ရ၍ မြဲဟုသိတာကမမြဲဟုသိတာအိသနုပဒနာညာအိသနုပဒနာညာသုမဆဲတွင်သုမဆဲတွင်ဘောလာပြီနာဘောလာပြီနာရောက်သွားတာကိုတွေ့ရ၍ရောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာအိသနုပဒနာညာအိသနုပဒနာ ကုမာဆဲတွင်ဟောလာပြီနာကြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနိစ္စ ानु ပဒနာညာနိစ္စ ानु ပဒနာညာဆက်ဆိုကြည့်တော့ကြားတော့ပါရဲ့ဒုမာဟောလာပြီနာကြောက်သွားတာကိုတွေ့ရ၍မမြဲ

ပဲမတွေ့သေးတဲ့ပုဂ္ဂိုလ်တွေလည်းကိုအထုတ်ဆဲလည်းသာတွေ့မှာပဲမှတ်တာမှနေပေါ်တိုင်းပေါ်တိုင်းသာလိုက်မှနေမရှိဘူးစိတ်ကလေးတွေများရှိခိုင်မှမှာတော့ကြမရှိလို့မှတ်တာမမှားရဘူးစိတ်ကူးတွေတချို့ကမမှားရဘူးဟိုမှာမရှိပဲဖြစ်နေတာနဲ့ပျောက်သွားတယ်အဲဒီတော့မနတင်ကြပါလေဖြစ်တဲ့ဖြစ်တဲ့လိုက်မှနေလို့ရှိရင်ပြင်ပေါ်ပြီးပျောက်သွားတော့မမြဲဘူးဆိုတာအမှန်ကိုထင်ရှားတယ်တွေ့ကြားမနေရဘူးသူဒီတိုင်း အဲဒီတော့ဖြစ်ကြိုက်ကိုမရှိဘဲနဲ့အနိစ္စဖြစ်အောင်လို့တွေးရတာကတော့သူကတဲမလွယ်ဘူးညာနဲ့တော့ကူရတယ်သူကမမီးနဲ့အချို့ကြီးရကြိတ်ချေကြီးရဘာလို့ကြည့်ရလဲအလုပ်တွေမနာများတယ်သူကအချို့ဝိပဿနာတရားဒီလိုဟောတာပဲသူကအဲမျိုးမျိုးကရိယာသာဝရနဲ့ဖြက်ကြည့်လိုက်ဘာဘာလို့ကြည့်လိုက်ကြိတ်ချေကြည့်လိုက်အဲပြာချကြည့်လိုက်ဘာလို့ကြည့်လိုက်နဲ့လုံးနေဒီဟာတွေကကရိယာသာဝရတွေချက်နေရတာဒီတိုင်းဒီတိုင်းနဲ့လိုက်ပြီးတော့ရှု့ ရှုလို့ရှိရင်ဘာမှမကြံစည်ရဘူးသူကရှုနေတာနဲ့ဟောရှင်ရှင်ပြောက်လိုက်တယ်ရှုတဲ့စိတ်ကလေးလည်းရှုပြီးပြောက်တာပဲသူလည်းတည်နေတာမဟုတ်ဘူးရှုလိုက်ပြောက်လိုက်မှားလိုက်ပြောက်လိုက်မှားလိုက်ပြောက်လိုက်မှားလိုက်ပြောက်လိုက်မရှိဘူးအဲမရှိဘဲနဲ့ပြောက်ပြောက်သွားတာလေးတွေအဲ့ဒါမမြဲတာပဲအဲ့ဒီမမြဲတာလေးတွေတွေ့တော့မမြဲဘူးလို့ရှင်ရှင်သွားသဘောကျတယ်မမြဲဘူးမမြဲဘူးသိုးနေကြမလို့ပါဘူးညင်းနေကြမလို့ပါဘူးသူက သူ့ဘက်ကမမြဲနေတာပဲယုံနာတရားတွေကသူ့အစမမြဲနေအခုကခုမှမမြဲတာမဟုတ်ဘူးရှင်းကလည်းမမြဲနေတာပဲယုံနာနေရဘုရားလက်ထက်ကလည်းမမြဲနေတာဘုရားမပွင့်မီကလည်းမမြဲနေတာပဲလောကကြီးမှာယုံနာနေရှိနေတာဘယ်တော့မှရလို့ပြောနေဝနာမတက်ကသံဃာစမထင်ဘူးဆိုတဲ့အဲဒီဥစ္စာရှင်းကလည်းဖြစ်ပြနေတဲ့ယုံနာနေကြီးတယ်ပဲဘယ်တော့မှမမြဲခဲ့ဘူးဒါပဲမဲ့လို့ မရှိတဲ့ပုဂ္ဂိုလ်တွေမှမြဲနေတယ်ဖြစ်ကြကလေးတွေလိုက်ရှိတဲ့ပုဂ္ဂိုလ်မှမမြဲတာကိုမှားနိုင်ပြီတယ်အဲတော့မမြဲနေတဲ့တရားတွေကိုရှင်ရှင်နဲ့ဖြစ်ပေါ်ပြီးပျောက်သွားလို့မမြဲဘူးဖြစ်ပေါ်ပြီးပျောက်သွားလို့မမြဲဘူးဖြစ်ပေါ်ပြီးပျောက်သွားလို့မမြဲဘူးဆိုတာဓမ္မကသိုးမနေရပါဘူးရှုနေရင်လည်းသူကသင်ကြားနေတာလက်တွေ့ပဲလက်နဲ့ကင်ကြည့်လို့သေချာတွေ့နေတာအဲဒီလို မမြဲတာလေးတွေတွေ့တာဟာဘာလို့ဆိုမမဒိဋ္ဌိမှန်စွာမြင်ခြင်းဆိုတာပဲအမှန်တိုင်းမြင်တာအမှန်အမြင်မှဖြစ်ပရမတော်ကအမြဲတမ်းတည်နေတယ်လို့ကိုယ်စိတ်တွေကထင်နေသာဝိတ္တကလေးကခဏမစဲဖြစ်ပြနေတယ်လို့ပြောပါရဲ့ဘုရားကိုအားနာလို့ယုံမာရဲ့ဆိုပါတော့လို့သာဘုရားသမားတွေအားနာလို့ယုံမာရဲ့လို့ယုံနေရတာအာနာပါနာနဲ့ယုံနေရကိုယ်စိတ်တွေကထင်တာကတော့အစင်သာကတည်နေတယ်ပဲထင်တယ် အဲ့ဒါကအမှန်မမြင်သေးဘူးသာအမြင်မှမဟုတ်သေးဘူးအမြင်မမှန်သေးဘူးအဲအခုရှုတော့ရှင်းရှင်းနဲ့ဖြစ်ပေါ်ပြီးပြောက်သွားလို့မမြဲတာကိုသိသွားပြီဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားမမြဲတာကြီးတယ်ပဲလို့ရှင်းရှင်းသဘောကျအဲ့ဒါကအမြင်မှဖြစ်လာတာသမာဓိဋ္ဌိဘာဖြစ်လို့တော့အမှန်တိုင်းမြင်တာတဲ့မမြဲတဲ့တရားကိုမမြဲဘူးလို့မြင်တာအမှန်တိုင်းမြင်တာ ယုံနာတွေကမြဲနေတယ်ကိုကမမြဲဘူးမမြဲဘူးသွားငင်းညက်ထုတ်နေလို့ရှိရင်တော့ဒါအမှန်မဟုတ်ဘူးကွာအခုယုံနာတွေကသူကမမြဲလို့ပဲမမြဲဘူးလို့မြင်တာတယ်သူကဖြစ်ပြီးပြောက်သွားလို့မမြဲလို့ပဲဒီကမမြဲဘူးမှားရင်မှားရင်လည်းမမြဲဘူးမမြဲဘူးသဘောပေါက်ပြီဆိုတာအဲဒါအမြင်မှခေါ်တယ်ပါမာရိတိပဲအဲဒါဒုက္ခေညာဏံဒုက္ခေဒုက္ခသစ္စာတရားနဲ့ညာဏအမှန်တိုင်းပြီးတော့ညာဒုက္ခသစ္စာတရားတွေ

အမှန်တိုင်းသိတဲ့ဉာဏ်တွေဖြစ်နေတာတဲ့အဲ့ဒီဉာဏ်တွေပွားရအဲ့ဒါမဲခင်ဖောင်မဲမဲခင်ဖောင်ရဲ့ဒသိတွေပိုင်းလို့ဆိုရမှာပေါ့မဲခင်ကအင်္ဂါ၈ပါးရှိတာပေါ့သမာဓိတိဖြစ်တယ်နော်သမာဓိတိဖြစ်ရင်သမာသင်္ကပ္ပတွေကတခြားလောက်အောင်မလားဆိုလို့တော့မလို့ရပါဘူးသမာဓိတိဖြစ်ရင်သမာသင်္ကပ္ပလည်းဖြစ်တယ်သမာဝဇ္ဇကမန္တအာဇီဝတွေလည်းဖြစ်တယ်သမာဝါယမသမာသီသမာသမာဓိတွေလည်းအကုန်လုံးပဲဖြစ်ပါတယ် ဒါပေမဲ့လို့ဒေသနာကတော့ခုချင်းဟောရတယ်လုံးဟောလို့မဖြစ်ဘူး။ဘာဖြစ်လို့တပေါင်းကြီးဖြစ်တယ်လဲဆိုရင်အမှန်တိုင်းပြအောင်လို့ရှုရအားထုတ်ရတဲ့အခါမှာအားထုတ်မှုလေးကပါတာကိုအားထုတ်မှုလေးကသမဝါယာမခေါ်တယ်။အချက်တိုင်းချက်တိုင်းမှတ်မိအောင်ကြောင်းကြဆိုင်အားထုတ်ပေးနေတဲ့သဘောလေးကရှိတယ်။အဲဒီကြောင်းကြတဲ့လုံလဝိရိယလေးမရှိရင်မှတ်မှုမဖြစ်ဘူး။အခု ကောင်းတာမှမိအောင်ဗိညာမှမိအောင်အမြဲကြောင့်ကြစိုက်ပေးနေရတယ်ကိုယ်ရဆန္ဒမှမိကြောင့်ကြစိုက်ပေးနေမြင်လာကြတာမှမိကြောင့်ကြစိုက်ပေးနေရတယ်အဲကြောင့်ကြစိုက်ပေးနေတာလေချက်တိုင်းချက်တိုင်းပါတယ်အဲဒါသမာဝါယာမခေါ်တယ်သမာဝါယာမမဲ့ခြင်းကြောင့်ကြစိုက်ပေးတာအမှားရမှုတတိလေးရလည်းရှိတယ်မှတ်တိုင်းမှတ်တယ်အမှားရတဲ့တတိကလည်းမဖြစ်လို့မဖြစ်မဖြစ်ဘဲကိုမနေနိုင်ဘူးဖြစ်ရမှာကွာအမှားရတဲ့တတိလေးကဖြစ်ရ မှားရတဲ့တတိကသမာတတိမဲ့ခင်တဲ့မှားရတဲ့အာယုံလေးမှာတည်ကြည်သွားတယ်ခိုက်တာအားဖြင့်မှားရတဲ့အာယုံနဲ့မှတ်စိတ်ကလေးနဲ့ကပ်ကနေကပ်ကနေတည်သွားတယ်ခဏိကသမာဓိလေးသူကသမာသမာဓိမဲ့ခင်အဲ့ဒီယုံနာတရားတွေအနိစ္စဒုက္ခအနတ္တသဘောတွေအမှန်တိုင်းကိုသိအောင်ပါသိညွတ်တဲ့သဘောလေးရှိတယ်အမှန်နဲ့အာယုံဒီကိုတန်းငယ်တန်းငယ်သူအဲ့ဒီပဲလှည့်သွားတယ်တခြားဘက်ကိုမလှည့်ဘူး

အားရှိတဲ့ပုဂ္ဂိုလ်ကလက်တွဲပြီးဆွဲခေါ်သွားတယ်လို့ပဲသူကအားနေတဲ့ပုဂ္ဂိုလ်ကအားအားနေတဲ့ပုဂ္ဂိုလ်တွေအားကြီးတဲ့ပုဂ္ဂိုလ်ကနေပြီးလက်တွဲပြီးတော့တခါလဲအဲမြင့်တဲ့နေရာတော့ဘာလို့ပေါ်လဲဆွဲပြီးတော့တင်သွားတယ်လို့ပဲမှန်တဲ့အာယုံပေါ်ကိုဆွဲတင်နေတယ်လို့ပဲသမာသင်္ကပ္ပဆိုတဲ့သဘောကဖြစ်ဒါကိုကြံစည်တယ်လို့လည်းပြောတယ်အခုပဂရိကြံစည်တာတွေလည်းဒီတိုင်းပဲပဂရိအားဖြင့်

အတွေ့အထိအာယုန်နဲ့ကြောက်ကြနေတာပဲလို့သာသူများသူများမသိလို့သာသိရင်ပြင်တော့ကိုမုန်းကြကောင်းတယ်သူကအဲဒီတော့နေသက်စရာပါစရာအာယုန်နဲ့ကြောက်ကြနေတာကာမကာမဝိတ္တတွေအဲဒီအဲဒီတော့ကြံတဲ့ဝိတ္တနောက်လိုက်ပြီးစိတ်တွေကလည်းလိုက်ဖြစ်နေရတာသူသူဆွဲခေါ်သွားတယ်စိတ်ဆိုးနေတဲ့ခါတွေကြတော့စိတ်ဆိုးစရာအာယုန်နဲ့ဗျာပါရတွေဖြစ်တယ် ဇာဝရတွေတက်ရှိတဲ့မဲ့အာယုန်တွေကိုပျက်စီးစေလိုတဲ့သဘောတွေတခါတည်းသွားပြီးတိုက်ခိုက်နေခဏခဏသွားပြီးတော့ခလုတ်တိုက်နေသလိုပဲသွားသွားတိုက်နေတာအဲ့ဒီမှာလဲဇာဝရဝိတက်ကနေပြီးဆွဲတော့တာစိတ်ကူးကစိတ်စိတ်ဟာစိတ်ဆင်းရဲမှုအဲ့ဒီစိတ်မချမ်းသာမှုတွေများလေလေတခါတည်းပြီးအကြစီတွေများလေလေပဲအဲ့လိုတော့မပြောဘဲနေတာလေသူကဝိသဝိတက်ဆိုတာကလည်းပဲ

လူတယောက်ကပရင်းမောက်ကနေပြီးတော့လမ်းဘက်ကိုမျက်နှာမူပြီးတော့ကြည့်လမ်းကဖြတ်တန်းသွားလာတဲ့လူတွေကိုအဲ့ဒီပရင်းမောက်ကကြည့်နေတဲ့လူကမြင်တယ်မြင်တော့သူကပြောတယ်ဒီဟိုကမော်တော်ကားသင်းလာတယ်လူတွေအများကြီးပါလာတယ်ဟိုကမော်တော်ကားသင်းလာကြပြီငါရဟသင်္ဃာတွေပါလာတယ် ဟိုကမော်တော်ကားသင်းလာကြပြီကုန်ပစ္စည်းတွေနဲ့အစသည်ဖြစ်ပေါ်တယ်အဲဒီလူကဗရေမောက်ကလူကပြောဟိုဟိုအိမ်နဲ့အိမ်ကားနဲ့ဝင်ထိုင်းတဲ့လူတွေကတော့မမြင်ပါဘူးမမြင်ပေမဲ့လို့သူပြောတဲ့အတိုင်းဟိုကဟိုကကားသီးလာပြီစိတ်ကူးထဲမှာကားနဲ့တခါလေလူတွေနဲ့စိတ်ကူးထဲတော့ပေါ်သွားဟိုကကားနဲ့ညာတန်ဃာတော်တွေနဲ့ကားနဲ့ကုန်ပစ္စည်းတွေနဲ့တခါလေဒါတွေသူပေါ်လာအဲ့ဒါ

မှားတဲ့အာယုံလေးဖြစ်ပြက်ကလေးတွေဖြစ်ပြက်ပြီးဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာသိတာလေးတွေဒါလေးတော့သမာဓိတိကလည်းသူကရှိတာပဲဟောမဲခင်၅ပါးလုံးကဓမ္မတမတခါတည်းဖြစ်မကောင်းတဲ့ခါကလာဒီ၅ပါးလုံးတစ်ကြိမ်နဲ့တစ်ကြိမ်နဲ့ဖြစ်ထင်လဲထင်ရှားတယ်တစ်ကြိမ်နဲ့ပဲထင်ရှားတယ်အကုန်လုံးထင်ရှားတယ်အဲ့ဒါမဲခင်တရား၅ပါးဒီမဲခင်တရား၅ပါးဖြစ်ရင်သမာဝါစာသမာကမ္မနာသမာဇီဝဆိုတဲ့မဲခင် သုံးပါးကလည်းစောစောကတည်းကသီလဆောက်ပြီးသားလို့ပြည့်စုံနေပါပြီ။ဒီခါကာလတရားထုတ်နေတော့ပို့ပြီးတော့သင်ကျေပါတာပဲ။ပြီးတော့ဒီသုံးခုနဲ့ပေါင်းလိုက်လို့ရှိရင်သင်္ကေတပါတရားဖြစ်တယ်။အခုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေဟာတမတ်တမတ်တစ်ခါမှလိုက်ဟောတာမဂ္ဂင်7ပါးတရားတွေတော့ဖောင်းတစ်ခါဖွဲ့လိုက်တစ်ခါမှလိုက်ဖောင်းတစ်ခါဖွဲ့လိုက်တစ်ခါမှလိုက်မှတ်တိုင်းမှလည်းဒါမဂ္ဂင်7ပါးတရားဖောင်းဖွဲ့နေတာဟိုနိဗ္ဗာန်သွားလဲသွားနေတာပါပဲ။တော်ကြတော့ဝိရိယကကြတော့

ဖောင်ဟူသောဤမည်သည်ထိင်္ဂသာအင်္ဂါ7ပါးရှိသောအရိယာမေဃသာအရိယာမေယတိဝသနာမည်သည်ဤသာဤမေဃ7ပါးတရားတွေတရားသာပဲနိမှုပါသမာဓိတရားသမာဓိတိသမာသင်္ကပ္ပသာသမာသင်္ကပ္ပယသမာဝါစာယသမာဝါစာယသမာကမ္မတသမာကမ္မတယသမာဇိဝတသမာဇိဝယသမာဝါယမတသမာဝါယမယသမာတရိယသမာသမာရိသမာတတိသမာသမာရိယသမာသမာရိယတိဝသနာမြည်ပေသည်မေဃ7ပါးတရား အဲဒီမဂ္ဂင်7ပါးတရားဖောင်းပဲခုရှူတဲ့ရှူတဲ့ဟာမဂ္ဂင်7ပါးတရားဖောင်းနေဖွဲ့နေတာဒီဖောင်းဖွဲ့နေတာခုနကအစကပြောခဲ့တဲ့အတိုင်းဗရာတရားတွေဟူသောလက်ရှိလိုလည်းဖွဲ့နိုင်ကြတယ်ဗရာတရားကောင်းတဲ့ပုဂ္ဂိုလ်တွေဒီမှာရှုနိုင်မှနိုင်တာပဲอืมဗရာတရားကောင်းတော့သီလကလည်းစင်ကြယ်သီလစင်ကြယ်သီလတွေဟူသောခြေလည်းရှိတဲ့ပုဂ္ဂိုလ်တွေသိသနာကလည်းရှိတယ်

ရှင်ပြီးပြက်သွားပြက်သွားပြီးတော့နောက်တစ်မှမဖြစ်လာလို့ရှိရင်သေးတာပဲအဲတော့သေဝဲအချင်းကြီးတယ်ပဲဒါကြောင့်ဘတ်တော်တွေကဘယ်ချင်းမစိုးသေးနိုင်တယ်လို့ဒေသနာတွေမှာလည်းဟောထားပါတယ်ဘယ်ချင်းမစိုးသေးလဲသိနိုင်ပါတယ်အကြောင်းမမျိုးသေးတာပဲအဲတော့ခန္ဓာမသေးဖြစ်ပြနေတာတွေတွေ့ရတဲ့ဖြစ်စီဖြစ်စီတဲ့ဆင်းရဲတွေပဲဆိုတာသိရောပေါ့ပြီးတော့သူ့ဟာသူဖြစ်သူ့ဟာသူပြည့်နေတော့ကိုယ်ကဖြစ်အောင်လုပ်လို့မဖြစ်မဖြစ်အောင်လုပ်လည်းတားလို့မရဘူး မပြည့်အောင်လို့လည်းတားလို့မရတဲ့သဘောသူကတွေ့နေတာပဲသူကသူဖြစ်သူကသူပြည့်သွားတာမပြည့်ပါစေနဲ့လို့တောင်းတာလို့လည်းမရဘူးမပြည့်ပါစေတောင်းတာလို့မရဘူးဘာကိုလိုတိုင်းမဖြစ်ဘူးအဲဒီတော့သူသဘောတည်းသူကသူဖြစ်နေတဲ့တရားတွေအနတ္တတရားတွေပဲဆိုတာသူလိုလည်းပဲမှားနိုင်ပြီအဲဒီအိသဒုက္ခအနတ္တတွေခြူတိုင်းခြူတိုင်းသာသိတယ်သို့တော်လည်းတစ်ခါမှတဲ့အချိန်မှာအိသတစ်ခုရင်လည်းသိမယ် ဒုက္ခတစ်ခုရင်လည်းသိတယ်အနတ္တတစ်ခုတစ်ခုချင်းပဲသိတယ်နေသဒုက္ခတတ္တတစ်ပြုံလုံးစုပြီးတော့သိတာတော့မဟုတ်ဘူးဒီလိုသိလို့လည်းမရှိဘူးခုသာမညပြောတဲ့အခါတော့တလုံးလုံးရဲ့ကြီးတယ်ပဲနှလုံးသွင်းလို့ပြောလို့ပြုလို့ရပါတယ်ဒါပေမဲ့လို့တကယ်တရားထုတ်တဲ့အခါသိတာကတော့အာယုံဟာတစ်ခုချင်းပဲသိတယ်အနိစ္စချင်းအနိစ္စပဲသိတာပဲဖြစ်ပေါ်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားလို့မမြဲတာကိုတွေ့ပြီးတော့မမြဲဘူးလို့သဘောကျသွားရင်ဒါတစ်ခုပဲသိတယ် ပြည့်ပြီးပျောက်သွားတယ်ပျောက်သွားတယ်ပြီးရင်လည်းအိဋ္ဌပါပဲအဲပြည့်ပြီးပျောက်သွားတာပြီးလို့ဆင်းရဲမကောင်းဘူးလို့သိတဲ့ထင်တာဒုက္ခသူသဘောတည်းသူကသူဖြစ်နေသဘောတရားတွေပဲလို့ကျွေးကျွင်သဘောကြတယ်အနတ္တပဲအဲဒီအနိစ္စဒုက္ခအနတ္တတွေရှင်ရှင်မြင်နေတာကအမှားလားအမှန်လားဆိုအမှန်နေတဲ့မရှိလို့မသိရရှင်ချင်းရယ်အနိစ္စမမြဲတာလည်းဟုတ်တယ်ဒုက္ခဆင်းရဲဆိုတာလည်းဟုတ်တယ်အနတ္တပုဂ္ဂိုလ်သားတာမှုတဲ့သဘောတရားဆိုတာလည်းဟုတ်တယ်

သရာတရားတွေလည်းထူးတိုးတက်လာတဲ့အခါကိုယ်တိုင်ကြွေလေးကရှိလာတာကိုအလုပ်တစ်ခုဆိုတာအကျိုးကျေးဇူးလေးပေါ်လာမှလည်းသိရတဲ့ကျိုးကျေးဇူးကမပေါ်သေးတဲ့ဆရာမတဲ့။တရားထုတ်တဲ့နေရာမှာလည်းဟောဒီဥရိယပြညာရောက်လာတော့ကျိုးကျေးဇူးတွေကပေါ်လာတယ်။တော်တော်သဘောကျ။အဲဒီဥရိယပြညာပြီးရင်ဘင်္ဂညာတဲ့။ဘင်္ဂညာဆိုတာအမှန်ကောင်းပါလေ။မတိုင်းမတိုင်းအာယုံလေးတွေဟာပြောက်နေတာပဲတွေ့ရတယ်။ ဘုံသာနာအထေရမရှိဘူးပဂရိပုဂ္ဂိုလ်တွေကတော့ဒီကောင်းတယ်ပိန်တယ်ကွေးတယ်ဆန့်တယ်ကြွတယ်လှမ်းတယ်ချတယ်ဒီလိုမှတ်နေတယ်ကြားတော့တချို့ပုဂ္ဂိုလ်တွေကသူတို့ရည်ရအောင်မိတယ်ဟာဖောင်းတာပိန်တယ်ဆိုတာတရားမှမဟုတ်ပဲပဲဒီဟာတရားထဲမှာပါဘူးပညာတွေပဲဒီလိုပြောကြတာကွေးတယ်ဆန့်တယ်ဆိုတာလည်းပညာတွေပဲကြွတယ်လှမ်းတယ်ဆိုတာပညာတွေပဲ

ဘုရားကဒီလိုရှုသင်လို့ဒီလိုဟောတာပေါ့မရှုသင်လို့ရှိရင်ကိုယ်ရသနာကိုပြီးတယ်လို့ဟောပါဘူးဘယ်လိုဟောမလဲဆိုရင်ဝိရိသံကိုွေးတဲ့သံတဲ့ခါကာလယုံနာမြဝုသိဒီလိုဟောမှာပေါ့အဲယုံနာမြတွေပါရင်မပါဘူးသူကသံသနာကပြီးပညာနဲ့ပြီးပြီတဲ့ပြီးရင်ပြီးပါလေသူက ကိသံတော်ဝါကိသမိတိပဇာနာတိကိသံတော်ဝါသွားရရှိတော်လဲကိသမိတိသွားသည်မူ၏ပဇာနာတိပြီးသွားတဲ့ခါလဲသွားတာလေးပြီးဖို့ပဲသွားတာလေးပြီးနေလို့ရှိရင်သွားတဲ့ခိုက်တာမှာဖြစ်ပေါ်တဲ့သွားခြင်းတဲ့စိတ်သွားတဲ့ရုပ်တွေအစဉ်စဉ်ဖြစ်ပြီးတော့ပြည့်သွားတာတွေကိုယ်တိုင်တွေ့ရတာပဲအဲ့ဒါတွေကိုညဇာဘုရားဟောတာဟောတာတဲ့အတိုင်းသာရှုပါရှုလို့ရှိရင်ဒါလေးတွေတွေ့ပါတယ်သာလိဋ္ဌိက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 သွားတဲ့ခါကာလမှာလည်းကြွတယ်လှမ်းတယ်ချတယ်ဆိုယူတိုင်းယူတိုင်းဟာတခါလေပျောက်လိုက်တရွေ့ကတွေးရမရဘူးယူလိုက်ပျောက်လိုက်ယူလိုက်ပျောက်လိုက်အဲရှုသမားတဲ့စိတ်တွေကလည်းရှုမှသိပြီးရင်ပျောက်ရင်သိပြီးရင်ပျောက်ရင်အဲ့ဒါလေးတွေတွေးရတယ်ဒီထဲမှာပုံသဏ္ဍာန်အထည်တရားတွေမပါဘူးအဲလက်သဏ္ဍာန်ခြေသဏ္ဍာန်ခေါင်းသဏ္ဍာန်ကိုယ်သဏ္ဍာန်ထေဝတ္ထုတွေဘာမှမပါဘူးသူကသဘောတရားလေးတွေကြီးတဲ့ရိတ်ကနေပျောက်ရိတ်ကနေပျောက်ရိတ်ကနေပြေးနေပျောက်နေတာကြီးတဲ့တွေးရတယ် မှန်ရတဲ့အာယုန်တွေရောမှတ်သိနေတဲ့စိတ်တွေရောတရိပ်နဲ့ကြောက်နေရတဲ့တွေ့ရတယ်။မနာကောင်းပါလေဒီကြတဲ့နိစ္စဒုက္ခနာတကတော့မထင်စရာမရှိဘူးသူကမမြဲတာတွေမနာရှင်းတယ်။ဒုက္ခဆိုတဲ့ဆင်းရဲသဘောတွေမနာရှင်းတယ်။အနာတ္တဆိုတဲ့ပုဂ္ဂိုလ်သတ္တဝါမှုတဲ့သဘောလည်းသိပြီးတော့ရှင်းတယ်။အဲဒီကနေပြီးတော့သင်္ဃာညာကနေပြီးဗျာညာနေဖြစ်အာရိနဝအပြစ်မြင်နေဗိနာညီငွေမုစိလိများတဲ့လွတ်မြောက်ခြင်းတဲ့သဘောတွေဖြစ်ပြီးသင်္ဃာအဲလွတ်မြောက်အောင်လို့တဖန်ထပ်ပြီးကြိုးစားပြီးတော့ရှုသင်္ဃာရုပ္ပခါ

အဲဒီလိုရောက်သွားတဲ့ခါကျတော့သစ္စာလေးပါးလုံးသိတဲ့ညာဟာပြည့်စုံစုံဖြစ်တယ်ဒီမှာသောတာပတိမဉ္ဇဏ်ကိုအဲဒီတော့ဘယ်နဲ့သိတုံးဆိုတော့နိရောဓသစ္စာကိုသိနိရောဓေနိရောဓေညာဏံဒုက္ခနိရောဓေညာဏံဒုက္ခနိရောဓေဒုက္ခ၏ချုပ်အပ်ပြီးတော့နိဗ္ဗာန်၌

အနိရောဓအနိရောဓသစ္စာအောက်ပြီးသောအပြင်ထိုးထွင်းပြီးပြီးသွားတယ်ဒီသူနိရောဓသစ္စာမှတပါတော့ဒုက္ခသစ္စာသမုယသစ္စာရိယမေဃသစ္စာတို့၌ကိစ္စတော့သိမှုကိစ္စပြီးတော့အချင်းပฏิဝေဇတိထိုးထွင်းရသည် ကျန်တဲ့သစ္စာသုံးပါးတော့သိမှုကိစ္စကြီးတာနိရောဓနိဗ္ဗာန်ဆိုတဲ့တရားအမှန်လေးသိလိုက်တာ ਨੇ ဒုက္ခသမုဒယမေဃတွေလည်းသိပြီးသားဖြစ်သွားပါတယ်ဘယ်လိုသိတာတော့မေဃသစ္စာဆိုတာပွားရတာကိုဘာဝနာဘိဓမ္မယခေါ်တယ်မိမိတဏ္ဍာဖြစ်စီရတယ် နိဗ္ဗာန်သိတဲ့အခါကာလမှာဘယ်သူနဲ့သိရုံဆိုရင်အဲ့ဒီမဂ္ဂသစ္စာနဲ့ပဲသိရတယ်မဂ္ဂသစ္စာဖြစ်ပြီးတော့သိတယ်။သမာဓိအမှုရှိတဲ့မဂ္ဂစေပါတရားဖြစ်ပြီးတော့သိတယ်။အဲ့ဒီတော့အဲ့ဒီမဂ္ဂစေပါတရားမိမိတဏ္ဍာတကယ်ကိုဖြစ်သွားတာပဲဖြစ်သွားတော့တာဘာဝနာပိတ္တမြာခေါ်တယ်။မိမိတဏ္ဍာဖြစ်စေသောအာဖြင့်သိပြီးတယ်နော်ကိုယ်တဏ္ဍာဖြစ်ရင်ပြီးရောပေါ့ကိုယ်တဏ္ဍာဖြစ်လို့ရှိရင်ပြန်စဉ်းစားပြီးတော့တာပေါ့ ကိုယ်တဏ္ဍာမဖြစ်ဘူးတဲ့တရားဆိုရင်တော့မသိဘူးလောကုတ္တရာတရားမပြောနဲ့ယောဂဝေဒနာတကုတ်မဖြစ်ဘူးရင်မသိဘူးခေါင်းမကိုက်ဘူးတဲ့ပုဂ္ဂိုလ်ကခေါင်းကိုက်တဲ့ဥစ္စာသူများပြောရင်လည်းမသိဘူးသွားမနာဘူးတဲ့ပုဂ္ဂိုလ်ကသွားနာတာသူများပြောလို့မသိဘူးလူစားမပြားဘူးတဲ့ပုဂ္ဂိုလ်ကပြားတယ်ဆိုတာဘယ်နဲ့နေလဲဆိုတာမသိဘူးကိုယ်ကိုယ်တိုင်ဖြစ်မှသိတာအဲ့ဒါကလောကီတရားအကျဉ်းကြီးရှိတယ်

နိဗ္ဗာန်ဆိုတဲ့ငြိမ့်တဲ့တရားတွေ့ရလို့ဖြစ်ပြနေတဲ့မငြိမ့်တဲ့ဒုက္ခသစ္စာတွေလည်းပဲသူသိသွားတယ်။อืมရှင်ကဝိပဿနာရှုတုန်းကဖြစ်ပြနေတဲ့တရားတွေခုသမျှအကုန်လုံးဟာနိတ္တသာအပြန်ဖြစ်ဆင်းရဲကြီးတွေပဲဖြစ်ပြနေတဲ့တရားကြီးတွေဘာမှအာမကိုတော့ဘူးငြိမ့်နေတဲ့တရားပဲကောင်းတယ်ဆိုတာသဘောကျပြီးတော့သိအဲ့ဒါ နိရောဓငြိမ်းတဲ့နိဗ္ဗာန်ကိုသိသောအားဖြင့်ဒုက္ခသစ္စာလည်းပဲပိုင်းခြားပြီးတော့ပြီးတယ်အဲဒီဒုက္ခသစ္စာဆင်းရဲတွေပဲလို့သိနိုင်တော့အကောင်းနေထင်ပြီးပါမယ်သမှုရိယတခါတည်းမဖြစ်နိုင်တော့ဘူးတဲ့သူလည်းပယ်ပြီးသားဖြစ်သွားတယ်ဘာနာပြီးတယ်မရတယ်ပယ်သောအားဖြင့်ကင်းကျင်းသောအားဖြင့်ပြီးခြင်းကိစ္စပြီးတယ်အဲတော့ဝိပဿနာရှုလို့ဖြစ်ပျက်တွေပြီးရင်ပြီးရင်နဲ့ယုံနာတခါလာငြိမ်းတဲ့နိဗ္ဗာန်လေးကိုအဲနိဗ္ဗာန်ရဲ့အာယုန်တဲ့ကို

ဟိုဒီပြင်လူဘဝနာဘဝတွေပါရတဲ့ကာမရာဂတွေဒါတွေတော့ဒီတဏှာတွေတော့မပယ်နိုင်သေးပါဘူးသူကဒါမပယ်နိုင်သေးဘူးပယ်လေးပါးကြာလောက်တဲ့တဏှာတွေကိုပယ်တယ်ဟွန်းယူဘဘဝအယူဘဘဝတွေဖြစ်မဲ့တဏှာတွေဆိုတာဝိပါဒိတွေမပယ်နိုင်သေးဘူးသူကဒါကြောင့်သူပယ်နိုင်တဲ့လောက်ကလေးကိုပယ်သွားပါတယ်အဲဒီလိုပယ်ပယ်သွားတဲ့ဥစ္စာဟာဘာဟာနာဝိသမယဖြင့်သမှုရသစ္စာကိုပယ်ပြီးသိသွားတာပဲပြီးတော့

အရာဓမေရောက်အောင်အားထုတ်မယ်ဒီအရာဓမေရောက်တဲ့ခါကျမှအကုန်လုံးသစ္စာလေးပါးတရားသိခြင်းကိစ္စအကုန်လုံးပြည့်စုံပါတယ်အဲဒီကြောင့်အားထုတ်ရမှာအဲဒီတော့သမာဓိဋ္ဌိမဲ့ခင်အကြောင်းကိုဒီရင်မဲ့ရတတ်ကြအောင်သမာသင်္ကပ္ပပြောအောင်သမာသင်္ကပ္ပမဲ့ခင်ဖြစ်ပါဒီကမဲ့ခင်ဖောင်ဖွဲဖို့ဖောင်ဖွဲဆိုတခြားဖွဲရတာမဟုတ်ဘူးခုရှုမှတ်နေတာလည်းမဲ့ခင်ဖောင်နေဖွဲတယ်အဲဒါသမာဓိဋ္ဌိက လောက်ဆိုရင်နားလည်လောက်ပါတယ်ဟိုကနောက်ကဟာတွေပြင်းပြင်းပြောလို့ရပါတယ်သမာဓိကြီးကအရေးကြီးလို့သူဖတ်ကြည့်ကြပြောနေတယ်သမာသင်္ကပ္ပကတမောသဘိက္ခဝေသမာသင်္ကပ္ပောဘိက္ခဝေယံတို့သမာသင်္ကပ္ပောသမာသင်္ကပ္ပမေခင်ဟူသည်ကတမောသဘေဘာနိသမာသင်္ကပ္ပမေခင်ဆိုတာပါလေယောခောဘိက္ခဝေ နိခမသင်္ကာပောအဗျာပါဒသင်္ကာပောအဝိတာသင်္ကာပောရာဟုသတိဘိက္ခွေသမာသင်္ကာပောဘိက္ခွေယံတို့ယောခောနိခမသင်္ကာပောအကျင်ကာမမှထွက်မြောက်သောအကြံစီ၎င်းယောခောအဗျာပါဒသင်္ကာပောအကျင် မပျက်စီးစေလိုသောအာဗျာပါရသင်္ကပ္ပ၎င်းယောကောအဝိနာသင်္ကပ္ပအကျဉ်မညစ်စေလိုသောအဝိနာသင်္ကပ္ပ၎င်းအရာဤသုံးပါးသောသင်္ကပ္ပကိုသမာသင်္ကပ္ပမှန်ကန်သောအကြံစီမှန်ကန်သောအကြံစီသမာသင်္ကပ္ပဟူ၍ဥစ္စတိခေါ်ဆိုရ၏သမာသင်္ကပ္ပဆိုတာဘုံပါရှိတယ်တဲ့နိခမသင်္ကပ္ပအာဗျာပါရသင်္ကပ္ပအဝိနာသင်္ကပ္ပသုံးပါးပါပဲတဲ့

စိတ်စိတ်ကူးစဉ်းစားနေတယ်ဟိုတရားထုတ်လိုက်ရင်လုပ်တွေပြက်ကုန်တော့မယ်တချို့ဒီလိုကိုပြောရတယ်တရားပဲမလိုက်သေးပါဘူးတဲ့လိုက်လို့ရှိရင်ဖြင့်ဒီမှာလုပ်ငန်းတွေပြက်ကုန်ဆိုလို့တယ်လို့သာလူပြောတယ်ဆိုတချို့ဇနီးခင်မောနှစ်ဦးဟာအဲယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့တရားတွေဘာတွေအားထုတ်မလို့ဆိုရင် အိမ်သူဖြစ်တဲ့ပုဂ္ဂိုလ်ကသိတဲ့ဘောမကြောက်ဘာလို့တော့ဆိုတရားတဲ့စိတ်ဝင်စားတော့အိမ်ပြန်မလာမှဆိုရင်စီးပွားရေးလုပ်ငန်းတွေပြက်ကုန်မှဆိုရင်အဲဒီလိုပါလေရှိပါလေဒါဘုန်းကြီးအတွေးနဲ့ပြောတာမဟုတ်ဘူးတကယ်ဟိုပြောပြောတာတွေဘုန်းကြီးရှိတယ်မယ်ပြောတာတွေရှိတယ်တချို့တရားထုတ်ကပြောတော့အာသူကမဖြစ်ဘူးပြတယ်တော့ကြာလို့ချင်းအေးကြားလာမှာမဟုတ်ဘူးဒီလိုကိုသူကဆိုရင်မြတ်သူစားအဲဒါနဲ့ ဟိုပုဂ္ဂိုလ်ကလည်းတရားထုတ်လိုက်လို့ရှိရင်တရားတဲ့စိတ်ဝင်သွားပြီးအိမ်မပြနိုင်မနေဆိုလို့သူလည်းတရားမလုပ်ဘူးဒီလိုနေနေတာရှိတယ်သူကအဲဒါကကာမသင်္ကပ္ပကာမဝိတ္တပဲကဥသိပြီးတော့နေတာသွားမှုတရားထုတ်ကသိမကူးနိုင်တရားထုတ်ဖို့တောင်မပြောနဲ့တရားနာဖို့ရတော့သိမကူးနိုင်ဘူးအဲကာမဝိတ္တဒီအာဇီကာမဘက်ကနေအာဇီနေတဲ့ပုဂ္ဂိုလ်တွေတရားနာဖို့ရတယ်မလားနိုင်ဘူးဒီလာလို့ရှိရင်အလုပ်တွေကပြက်ကုန်မှာဟိုမှာရမယ်ဥစ္စာတွေမရပဲဖြစ်ကုန်မှာ

မြင်ပြီးဖြစ်ဖြစ်သွားတဲ့သဘောသိရင်ရှုလို့ဝိပဿနာဉာဏ်ရင့်လေလေနှစ်သက်ပါရမှုတွေကိုပယ်ခြင်းကိစ္စတွေဟာကြီးစည်းလေးတွေပါပဲအနာကောင်းပါတယ်သူကအင်းနိကမသင်္ကပ္ပဖြစ်အနေစာဒုက္ခအနာတာတွေပြီးလေလေအဲနိသက်ပါမှုတွေပယ်ခြင်းကိစ္စဖြစ်လေလေပဲဉာဏ်ရကလိုပဲကြားရကနာရကစားရကဒုတိယကသိကုသနာကြာစီရက နိဗ္ဗာန်မှုတွေဖြစ်ခွင့်မရအောင်ကိုအနိစ္စရူပနာတာတွေလိုက်ပြီးတော့ပြီးနေတာနိကမသင်္ကပ္ပတွေဖြစ်နေတာအာဗျာဝါရသင်္ကပ္ပတွေဗျာဝါရဤဆန့်ကျင်မဲ့ဗျာဝါရဝိတ္တနာတော့အခါကသိန်းတော့ဖြစ်တာမျိုးမဟုတ်ပါဘူးဗျာဝါရဆိုတာကတော့သူတို့ပါဒီပါစေပြက်ပါစေတရားဖြစ်တဲ့ဥစ္စာမျိုးကိုသူတို့ပါပြည့်စည်စီရင်တဲ့သဘောအကြံစီရတာကတော့ဆန့်ကျင်မဲ့ရှိတဲ့ပုဂ္ဂိုလ်တွေမှာ ဖြစ်တတ်ပါတယ်။လောလောဆယ်အချင်းဆန့်ကျင်ပဲတွေရည်ကြီးတွေ့နေတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်အဲအခုအာပြဘာရသင်္ကပ္ပကအဲ့ဒါရဲ့ကြောင်းကြောင့်ဆန့်ကျင်ပဲပဲ။အာပြဘာရမေတ္တာတွေပဲပွားတဲ့ခါဆိုထူးထင်ကြတာပေါ့လေ။အခုတရားထုတ်တဲ့ခါလည်းဒီတိုင်းပါပဲ။တရားထုတ်တဲ့ခါတော့အဲဒီလိုအဲမေတ္တာသဘောမျိုးနဲ့ချမ်းသာပါစေတော့သူနှလုံးသွင်းနေတာတော့မဟုတ်ဘူး။ဒါပေမဲ့လို့မြင်ရကြရတာနေပြီးတော့မြင်တိုင်းကြားတိုင်းနေအမှန်တိုင်းရှုပြီးတော့သိနေတဲ့ပုဂ္ဂိုလ်ဟာ အဲ့ဒီမြင်မှုကြားမှုနဲ့စပြီးဗျာပါဒမဖြစ်ဘူးသေပါစေပြက်ပါစေမဖြစ်ဘူးသူသာမြင်ရကြရကနေပြီးတော့ရှူတိုင်းရှူတိုင်းအဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်သွားနောက်ပြစဉ်းစားရင်လည်းအဲ့ဒီအယုံဝတ္ထုတွေနဲ့စပြီးတော့သေပါစေပြက်ပါစေဆက်စိတ်ကူးတွေပြာမဖြစ်လာဘူးငြိမ့်နေအဲ့ဒါဟာကြောင့်မှတိုင်းမှတိုင်းနဲ့အပြပါဒသင်္ကပ္ပလည်းဖြစ်ပါတယ်အဝိဟိတသင်္ကပ္ပအဝိဟိတသင်္ကပ္ပဆိုတာကရုဏာနဲ့စတဲ့သူက

ငြင်းစေလို့တဲ့စိတ်တွေမဖြစ်ရဘူးဖြစ်ခွင့်ကိုမရှိဘူးလုံးလုံးငြိမ့်နေတယ်ဒါကြောင့်မှားတိုင်းမှာလည်းအဝိဒသင်္ကပ္ပလည်းဖြစ်ပြီးအမှားမှားရှုလို့မှားလို့ယုံနာမျှသိခဲ့လို့ရှိရင်အဖြစ်အပျက်မျှသိခဲ့လို့ရှိရင်အနိစ္စဒုက္ခအနတ္တတွေကိုသိခဲ့လို့ရှိရင်ဒီတိုင်းဒီတိုင်းဟာအဲ့ဒီအာယုန်နဲ့စပြီးတော့ညှင်းဆဲလုံမှုတွေဖြစ်ခွင့်ကိုမရှိဘူးလေငြိမ့်နေဒါကြောင့်အဝိဒသင်္ကပ္ပဖြစ်ပြီးအမှားတိုင်းမှားတိုင်းနေကမသင်္ကပ္ပလည်းဖြစ်ပြီး

ပြီးတော့မမဝါစာသမကာမရသမအာဇီဝအဲဒီသီလမဲ့ခင်၃ပါးရှိတယ်အဲဒီသီလမဲ့ခင်၃ပါးကမမဝါစာဆိုတာဝစီကံကနေပြီးဝစီတုစိတ်တွေကိုပယ်တဲ့သဘော

ပိတုနာယဝါစာယဂုံးတဲ့စကားမှာယာဝုရတိချင်းချံချင်းချံချင်း၎င်းကရုတာယဝါစာယကျမ်းနန်းသောဆက်စုစကားမှာယာဝုရတိချင်းချံချင်းချင်းချံချင်း၎င်းဘာဘဗလာပါအပြင်ဖြစ်စကားမှာယာဝုရတိချင်းချံချင်း၎င်းရ၏ချင်းချံချင်းကိုသမဝါစာသမဝါစာမဲခင်ဟုယုတ်တိခေါ်ဆို၏သမဝါစာဆိုတာမိစ္ဆာဝါစာသုံးခုအချင်းချောင်းတာပါပဲ အခုသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေသီလကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေမှာဆောက်တည်တဲ့ခါလဲဒီဝိရဒိတွေပါမညာအချင်းအကြမ်းမြင့်ဖြစ်တယ်လို့ဆိုမှာပေါ့အထူးအားဖြင့်တော့အရေးအကြောင်းရှိလို့ကြည်ချောင်တဲ့ခါကာလမှာဒါကပြိချာဖြစ်တယ်လိန်ပြောစရာအကြောင်းကပေါ်လာပြီဟင်းဥစ္စာလိန်ပြောစရာလိန်ပြောမှပဲနေရာကြမယ်လို့အကြောင်းလေးပေါ်လာ မလိန်လို့ရှိရင်ဖြင့်ကိုရိုးပစ္စည်းဖို့အကြောင်းရှိတယ်။လိန်လဲမှာပဲမိမိမှာလူကင်းချမ်းသာပြီးသွားမယ်လို့အဲဒီအကြောင်းလေးတွေရှိတတ်ပါတယ်။ကိုယ်မှုတွေကိုယ်အပြစ်တွေမပေါ်ရအောင်လို့ပေါ်လို့သူများကမေးလို့ရှိရင်အဲဒီလိန်ရမယ့်ဥစ္စာလေးတွေရှိတတ်ပါတယ်။သူများအကျိုးမဲ့ဖြစ်အောင်လို့လိန်ရတာလည်းရှိတတ်တယ်။အဲဒီလိုအကြောင်းလေးတွေပေါ်လာတဲ့အခါမှာလိန်မပြောဘဲနဲ့ လိန်ပြောခြင်းမှာကျင်းချောင်းတယ်ပေါ့မူသာဝါဒဝိရတိမူသာဝါဒလိန်ဤပြောဆိုခြင်းမှာဝိရတိကျင်းချောင်းခြင်းတဲ့မူသာဝါဒဝရမဏိသိခာဝရသမာရိယာမိတော့သောက်တည်တဲ့ခါကာလမှာဖြစ်တယ်။နောက်တကယ်ကြုံတဲ့ခါကာလလည်းပဲမသောက်တည်ပဲဖြစ်ဖြစ်သောက်တည်ထားလို့ဖြစ်ဖြစ်ပေါ့လေ။အဲတကယ်ကြုံတဲ့ခါမှာလိန်စရာကြောင့်ရှိတဲ့ကမလိန်မဲနဲ့ကျင်းချောင်းလိုက်လို့ရှိရင်လည်းသမဝါစာမဲ့ခင်ဖြစ်တယ်။ဒါကတော့ သီလရိုးသေးသေးလေးလေးစားဆောင်ဆောက်တည်နေတဲ့ပုဂ္ဂိုလ်တွေကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေမှာဒီလိုဖြစ်နေတာပါပဲအမှန်တိုင်းပြောဆိုပြီးတော့သင်ကြားကြောင်းလေးတွေမလိမ့်မဲနဲ့အမှန်တိုင်းပြောဆိုပြီးတော့ကျင့်သုံးနေတာသမဝါစာဖြစ်ပြီးသူနာဝါစာဂုံးတဲ့စကားမှာတဲ့လူနှစ်ယောက်ဖြစ်စီအများဖြစ်စီတူနဲ့တူတစ်ဖွဲ့နဲ့တစ်ဖွဲ့မုံပြီးအောင်လို့ မုန်းနီအောင်လို့ပြောဆိုတဲ့စကားပိကုဏဝါစာခေါ်တယ်ဂုံးတိုက်တာခေါ်တယ်အဲဒီလိုပြောစရာအကြောင်းရှိတဲ့အခါမပြောဘဲနဲ့ကြင်ဆောင်လိုက်ရင်သာပိကုဏဝါစာဝုရတိဆိုတဲ့မမဝါစာမဲခင်ဖြစ်တယ်ရူဒဝါစာကျမ်းသာသောစကားတွေပြောဆိုဝေရဆဲဆဲရည်ကြည်ဆိုခြင်းဆဲဆိုခြင်းတွေပေါ့လေနားမချမ်းသာတဲ့စကားတွေကိုအဲပါတွေစိတ်ဆိုးတဲ့ခါကျရင်သူကပြောတတ်တယ် ဆိုတာပြောရတဲ့စိတ်ဆိုးပြီးဆိုမှလည်းပြောရတာပဲများအပြင်တော့ကိုယ်နဲ့နှိစတဲ့ပုဂ္ဂိုလ်တွေပြောရတာများပါတယ်ဒါကတခြားကိုယ်နဲ့မသိတဲ့ပုဂ္ဂိုလ်တွေသွားပြီးဆိုဆဲနေတာတော့ဒီလိုကတော့ရှိမယ်မဟုတ်ဒီလိုဆိုဆဲရင်လည်းခံမှာမဟုတ်ဘူးကွာသွားပြီးမဆိုင်တဲ့ပုဂ္ဂိုလ်တွေသွားဆိုဆဲရင်သူကလည်းပဲခံမှာမဟုတ်ဘူးအဲဒါကိုယ်နဲ့နှိစတဲ့ပုဂ္ဂိုလ်တွေမှာဆိုဆဲမှုကြီးမောမှုတွေရှိတတ်တယ်အထက်လူကြီးဖြစ်တဲ့ပုဂ္ဂိုလ်တွေအောက်လူတွေဆိုဆဲမှုကြီးမောမှုတွေဒီလိုဟာတွေရှိတတ်တယ်အဲဒါတွေ နာမခံအောင်လို့ဆိုဆဲခြင်းတချို့ကငငယ်ကလည်းလေးခြင်းကြတယ်အဲ့ဒါကြီးဆိုတာပြရတဲ့စိတ်ကသိမ့်မပါဘူးမယ်လို့နှုတ်ကဒီလိုကြားနေတာရှိတတ်ဘုန်းကြီးမှားရဘူးငငယ်တုန်းကဒီလိုနှုတ်ကြမ်းကြမ်းပြောရတဲ့ပုဂ္ဂိုလ်နဲ့အတူတူကနေဘူးလို့နောက်တော့ကိုယ်တော်မှပြောတော့မလို့လည်းနှုတ်ကပြောခြင်းရင်ဖြစ်လာတယ်နေရာမကြပါပဲလားတော့အောင်းမရသူကအဲ့ဒီအကျင့်ပါရတယ်သူက ကျဉ္ဉ္ဌာနာပြောရတဲ့ပုဂ္ဂိုလ်နဲ့တူနေလို့ရှိရင်သူ့လိုပဲတူလိုက်ပြီးတကယ်ကျဉ္ဉ္ဌာနာနေအဲပြောရဆိုရတဲ့ပုဂ္ဂိုလ်အဲဒီလိုဖြစ်တတ်တယ်အဲဒီမှာတကယ်စိတ်ဆိုးပြီးတော့စိတ်လိုက်မှန်ပါနဲ့သူတော်ဘာတွေနားမချမ်းသာအောင်လို့ဆိုးလိုက်ဆဲလိုက်တင်းလိုက်မောင်းလိုက်ဒီလိုလုပ်တာတွေအဲဒါဘုရုဒဝါစာခေါ်တယ်အဲဒါကြင်ချောင်ရတယ်အဲဒီပြောကြဆိုကြတယ်မကျေနပ်မှုတွေပေါ်လာတဲ့အခါစိတ်ထဲကကြောကျင်ပြီဆိုရင်မပြောပါဘူးလေငါသီလဆောက်တည်ထားတာသီလ စင်ကြယ်အောင်တော့မပြောပါဘူးသူတော်ကောင်းတရားတွေငါကျင့်နေတာပဲမပြောပါဘူးဆိုပြီးကြောင်လိုက်လို့ရှိရင်အဲ့ဒါဟာသမဝဇာမဲ့ခင်ပဲဒါလည်းရေးကြည့်တယ်နားလည်းကောင်းတယ်သူကဒါလေးတော့ထူးကျင့်စရာကောင်းတယ်ပြညာထားအောင်ဒါအမှုပေါ်တယ်ဥစ္စာပြညာတွေကဘယ်လောက်ကိစ္စမရှိဘူးဒါအမှုပေါ်တယ်မူသာဝါဒလိန်ပြောတယ်ဆိုတာကမှသူက အသိခံရတဲ့ပုဂ္ဂိုလ်ကသူတယောက်တည်းသိကျင်လည်းသိနေသိရင်ပုဂ္ဂိုလ်တွေသိမှာမဟုတ်ဘူး။ဒါတချို့လည်းလိန်ခါရင်လည်းမသိတာတွေလည်းရှိတာပါပဲ။တချို့လိန်တဲ့ပုဂ္ဂိုလ်အလိန်ပြီးပြီးလိန်တာရှိတယ်။အဲဒါတွေလိန်ခါတဲ့ပုဂ္ဂိုလ်တချို့မသိဘူး။ဒါပါတည်းရှိကိစ္စမရှိဘူး။နည်းနည်းတော်သေးရလို့ဆိုအောင်မှာပေါ့သူကအပြစ်ကတော့ရှိတာပေါ့လေ။ဒါပေမဲ့လူလောကအနေအချင်းတော့လူပြီးသူပြီးသိပြီးတော့မရှိဘူး။ဟောဒီသုဒ္ဓဝါစာဆိုတဲ့ကျဉ်းကျဉ်းထမ်းထမ်းပြောဆိုတာကလူသိပြီးရဲ့လို့သာ။ ဆိုင်ရာပုဂ္ဂိုလ်တွေမဟုတ်ဘယ်ကပုဂ္ဂိုလ်တွေအကုန်လုံးသိကုန်တယ်ဒီပုဂ္ဂိုလ်ဟာတဲနေရမကြဘူးอืมနှုတ်ကြမ်းတယ်မဆောင်စည်းဘူးသူတော်ကောင်းတရားဒီပုဂ္ဂိုလ်သိမကသေးဘူးဘယ်ကပုဂ္ဂိုလ်ချိန်ထိုးတယ်လို့ဆိုတာအဲကျန်ကျန်သာသာတွေပြောပြီးဆိုလို့ချင်းအဲဒီပုဂ္ဂိုလ်ကဒီဘောသူတရားလားအထုထားတာပါသူကကြိုင်းတာပဲဆဲဆဲသွေးတာမပြောနဲ့တော့နေရာမကြသေးဘူးဆိုပြီးတော့ဘယ်ကပုဂ္ဂိုလ်ရဲ့ချိန်ဒုက္ခရတယ် အထင်းနေသေးခါရတယ်သိနေရမကြဘူးလို့ကပြီးတော့အဲ့ဒီလိုကျူးကျူးတန်းတန်းကျန်းကျန်းတန်းတန်းပြောတတ်တဲ့ပုဂ္ဂိုလ်ကလူကတဲလည်းမကချင်ဘူးသူကမလွဲသာလို့သာပဲအဲချင်းကရင်ချင်းကရတယ်တဲမကချင်ဘူးသူအပေါင်းပေါ်တဲမလို့ချင်ဘူးဘာလို့လဲဆိုသူကကျန်းကျန်းတန်းတန်းနေပြောတာလို့အဲ့ဒါကအရေးကြီးတယ်သူကလူမုန်းများတာအဲနှုတ်ကချူချူသာသာပြောတတ်တဲ့ပုဂ္ဂိုလ်များလူချစ်ခင်များတယ်အဲ့ဒါတချို့တော့ နာငယ်ငယ်ကတည်းကကျင့်ပါလာတာမကျင့်နိုင်ပါဘူးတချို့ကလည်းပြောတတ်ကြတယ်မြင်မအောင်ပါဘောဒီမဲ့ငယ်ကတည်းကကျင့်ပါတိုင်းဒီလိုလိုပဲဖြစ်နေငယ်ငယ်တုန်းကဝိုးမိုးဖဲနဲ့ကိုတုံးလုံးနေလာတာဒီတိုင်းနေလို့ပဲဖြစ်နေမှာတော့လို့သာမြင်မအောင်ပါဘောသူကပညာလေးတွေသူကပြီးရတဲ့ရွယ်ပြီးရတဲ့လိုက်ပညာတဲ့သူတော်ကောင်းတရားတွေလေ့လာနေတဲ့အချိန်အသက်ရွယ်အားဖြင့်လည်းကြည့်ပြီးတော့ပညာတဲ့မြင်မဟောဒီ တရားအားထုတ်လို့တကယ်ကိုတရားတွေချိုးကြနေပြီဆိုတဲ့ပုံကိုကြတော့ဒီလိုစိတ်တွေလည်းမဖြစ်ပါဘူးဆဲလောက်အောင်ဆိုလောက်အောင်စိတ်တွေဆိုတာဒီရောက်မဖြစ်ရဘူးသူကဒါသက်သာရဟွန်းညာရေးကြည့်ပါလေတော့နောက်တန်ဖဗလာပါတဲ့အပြင်ဖြစ်နေတဲ့မဟုတ်ကဟုတ်ကတွေအဲအခုကလာဒါနာယဝုထုမျိုးတွေပေါ့တယ်သူများတွေတကယ်ဟုတ်ထင်ပြီးတော့နားထောင်နေအချိန်ကုန်လူပါအလကားအချိန်ကုန်ပြီးတော့အကျိုးမဲ့ဖြစ်အောင်လို့ အဲဒီလိုဟာတွေပြောဆိုခြင်းဟာလည်းပဲဒါလည်းကြည်ချောင်းရမယ်အကြောင်းရှိတဲ့ခါကလာပြောစရာရှိမှမပြောဘူးကြည်ချောင်းလိုက်ဒါသမဝါစာမဲ့ခင်ဖြစ်ပြီရဲ့အခုတရားထုတ်တဲ့ခါကာလကျတော့ရှုမှတ်ရုံနဲ့ပြီးပါတယ်ရှုမှတ်တဲ့ရှုမှတ်တိုင်းဟာလိန်ကြအကြောင်းလဲတရားပါမှာပဲကျဉ္ဇဏနာဆက်ဆိုစရာအကြောင်းလဲပါမှာပဲဂုံးတဲ့စရာအကြောင်းလဲပါမှာပဲအဲသံဖဗလာဘခေါ်တဲ့အပြင်ချင်းပြောစရာအကြောင်းလဲတရားမှာရှိမှာပဲမြင်ရကြရကနေပြီးတော့ဒါပေမဲ့လို့ဒီက ဝိပဿနာရှုနေတာနဲ့လိန်ပြောဖို့ရစိတ်ကူးလည်းမပေါ်လာဘူး။ဉာဏ်ဉာဏ်ထနာပြောဖို့ရလည်းမဖြစ်ဘူး။ဂုံးတိုက်ပြောဖို့ရလည်းမဖြစ်လာဘူး။အပြင်းချင်းစကားပြောဖို့ရလည်းအကုန်လုံးငြိမ့်နေတယ်ကွာ။မှတ်တိုင်းမှတ်တိုင်းငြိမ့်။အဲဒါကြောင့်သမဝါစာမဲ့ခင်လည်းပဲရှင်ရင်မှရင်လိုလိုပြီးပြီတဲ့မကျุတဲ့အခါမှာဆိုရင်တော့ခုနကပြောတဲ့အတိုင်းအဲမုသောဝါဒဖြစ်ပြပြောပြရှိတဲ့အခါမပြောဘဲနဲ့ဒီဆောင်လိုက်ရုံပဲ။ ကရုဏာဝါစာအကျမ်းပြောပြရှိတဲ့ကမပြောဘဲနဲ့ပိတုနာဝါစာဂုံးတဲ့ပြရှိတဲ့ကဂုံးတဲ့ကမပြောဘဲနဲ့သံသဗလာဘအပြင်ချင်းပြောပြရှိကမပြောဘဲနဲ့ကြည့်ချင်ရင်တမဝါစာမဲခင်ဖြစ်ပြီတဲ့တကယ်ကြည့်ရမှာဒါကတော့လူတိုင်းလူတိုင်းကြည့်နိုင်ပါလေကျင်လည်းကြည့်ရမယ်ဥစ္စာတွေဒါကတရားမထုတ်ပဲလည်းကျင့်နိုင်တာပဲသီလမဲခင်ခေါ်တယ်ဗမာကမန္တတဲ့ဗမာကမန္တတဲ့ အဲလွယ်တကူပဲပြောရမယ်သမာကမ္မရာဆိုတာကာယတုတဲ့သုံးပါးမှာကျင်းဆောင်တာမာရတိပါဒမှာကျင်းဆောင်ခြင်းအဒိဏတာမှာကျင်းဆောင်ခြင်းဂာမေသမိသာသရမှာကျင်းဆောင်ခြင်းအဲဒီလိုဗမာလိုတူတူပြောရင်လည်းမြန်မြန်ပြီးပါတယ်ပါဠိတွေကျွန်းနေတယ်နည်းနည်းညိုပဲဖြောင်းလို့ဘုရားကျွန်းနေတယ်ဘုရားအသက်ကိုသားစီအကြောင်းရှိတဲ့ကမတာပဲနဲ့ကျင်ဆောင်တဲ့ဒီလောက်ဆောက်တည်ထားလို့ဖြစ်စေမဆောက်တည်ပဲနဲ့ဖြစ်စေဥပမာဆိုတော့လူလာပြီးချင်းကားကြိုက်နေတယ် ဂိတ်တာလိုက်ကိုတော့အကြောင်းတော့ရှိတာပေါ့လေငါလာကြိုက်တာမင်းပေရောဟဲ့ဆိုရေးစရာအကြောင်းတော့ရှိတာဒါပဲမဲ့လို့ဟောသူတော်ဘာအသက်ကိုမတတ်ဘူးငါသီလပြည့်သွားတော့မယ်ဆိုသီလယူသေးတော့အချင်းသူများမတတ်ဒါလေး၆ထုတ်လိုက်ဝဲစိတ်ကလာကြိုက်နေဒီလိုပဲဒါလေးခါပြီးတော့ချလိုက်ပါဏိပါဒဝေရမဏီတဲ့ပါပမာကမ္မတမခင်ဖြစ်သွားတယ် သရဝဥစ္စာတွေခိုးเสียရှိလာတယ်။อืมသရဝဥစ္စာတွေခိုးတယ်ဆိုတာอืมအတိနေတော်ဆိုတာသရဝသိသိတဲ့ဥစ္စာလည်းဖြစ်ရမယ်။သရဝသိသိတဲ့ဥစ္စာလို့လည်းအမှတ်ရှိရမယ်။ခိုးလို့လည်းစိတ်လည်းဖြစ်ရမယ်။เจ้าညပြဝါစိတ်ခိုးယူခြင်းလည်းဖြစ်ရမယ်ဒီနည်းနည်းနဲ့အဲသူဥစ္စာကို နေရာမှာယူခြင်းစသည်ဖြင့်လည်းခြေပြက်ပြီးကိုယ်ဥစ္စာဖြစ်အောင်လို့ပြောင်းရွှေ့ခြင်းလည်းဖြစ်ရမယ်အဲဒီအင်္ဂါ၅ပါးဆိုလို့ရှိရင်အရိနိဒံကထိုက်တာအဲတော့သရဝဥစ္စာတွေအလွယ်တကူရလို့ဖြစ်ဖြစ်တနည်းနည်းနဲ့ဖြစ်ဖြစ်ခိုးစရာအဲခိုးစရာအကြောင်းရှိတာတခိုးစရာလူစရာအကြောင်းရှိတယ်အဲဒီလိုခါကာလကြာရင်မကိုးမလူပဲနဲ့ညှောင်းနေတယ်ဒါကအခုလိုတရားနာနေတဲ့ပုဂ္ဂိုလ်တွေကတော့ဒါက ဒေသနာဆင်မှုတော့ပြောရတာပါဆရာခိုးကြအကြောင်းမရှိပါဘူးဒါလည်းဒီချောင်းနေရမှာอืมသူတော်ကောင်းတရားတွေလေ့လာနေတဲ့ပုဂ္ဂိုလ်တွေကဒီဥစ္စာအနာဝေးကွာနေရမှာအာရတိဝိရတိဆိုတဲ့မင်္ဂလာတုံဟောထားတဲ့အတိုင်းအာရတိဝိရတိပါပါမစ္ဆပါဏသပယမောသာပါပါမကောင်းမှုမှာအာရတိဝေးသွားခြင်းရှောင်ခြင်းဝိရတိအထုသဖြင့်ရှောင်ခြင်း အဲဝိသောကြည်ကြောင်ခြင်းဆိုတာစိတ်ထဲကကိုယ်ပဲကြည်ကြောင်ရဝိရတိကတော့ကာယကဝစီကမြောက်မကျူးလွန်မယ်နဲ့ကြည်ကြောင်ရစိတ်ထဲကပြင်လိုက်လို့ရှိရင်သာပြီးဝေးတာပေါ့လေစိတ်ကကိုမကောင်းမှုပြုလို့တဲ့စိတ်တွေမရှိဘူးဆိုတာပို့ပြီးတော့ဝေးတာပေါ့ဆိုအာရတိဝေးတာကြည်ကြောင်ခြင်းအဲတော့ဘုရားကောင်းတရားတွေပွားများနေတဲ့ဘုရားကောင်းစိတ်ထားနေတဲ့ပုဂ္ဂိုလ်တွေမှာတော့ဒီဒုစရိုက်တွေကြားနေကြတော့ဝေးစွာကြည်ကြောင်ခြင်းဖြစ်နေရမှာပါပဲစောစောကတည်းအခုတော့ဒေသနာမှု စေတနာထဲတော့ဒီလိုပြောရတယ်ဘုံလုံးပြောမှလည်းနားလည်တယ်မှာပြောနေရတယ်။အဲဒီလိုပါဥစ္စာတွေခိုးစရာလူစရာရဲစရာအကြောင်းရှိတဲ့ခါကာလကြလို့ချင်းအဲ့ဒါကြင်ဆောင်လိုက်ပြီတဲ့စိတ်ထဲကိုကအဲမတရားသဖြင့်ယူလို့သေးရလို့သေးမရှိဘဲနဲ့ကြင်ဆောင်လိုက်ရင်အာရတိဝိသောကြင်ဆောင်ခြင်းပေါ့။ကိုကိုနဲ့ကျူးလွန်မှုစိတ်ကဖြစ်ပင်ပညာတော်လဲကိုနဲ့ကျူးလွန်မှုတရားမရောက်ဘူးဆိုလို့ရှိရင်ဒါဝိရတိပေါ့။အာရတိဝိရတိဖြစ်တော့ အဲဒါသမဂမတမဲ့ခင်ပဲကာမေသူမိစ္ဆာသာရဝရတိတဲ့ကာမေသူမိစ္ဆာသာရကာမဂုဏ်မတရားသောအမပိုင်မဆိုင်သောကာမဂုဏ်ကာမေသူမပိုင်မဆိုင်သောကိုယ်နဲ့မဆိုင်တဲ့ကာမဂုဏ်တို့၌မကျူးမလွန်တဲ့ကာမဂုဏ်တို့၌ကျူးလွန်ခြင်းမှကျဉ်းချောင်းသည်တဲ့ဒါကလည်းသူတော်ကောင်းတွေပုံမှာကျဉ်းချောင်းနေရမှာပါပဲဝိဇ္ဇာကျဉ်းချောင်းစိတ်ကူရတယ်မရောက်ခွင့်နဲ့ကျဉ်းချောင်းနေရမှာ

မင်္ဂတရားတော်သမွေးခြင်းဖြင့်ဇီဝိတံသမွေးဇီဝိကံသမွေးခြင်းကိုကရောတိပြု၏မတရားတော်ရဲ့သမွေးခြင်းချင်းကြောင့်ပြီးတော့တရားသဖြင့်ယူစည်းချတာပါပဲမတရားသဖြင့်ယူစည်းချမှုကိုမပြုဘူးပေါ့လေသမွေးဆိုတာရှားတာပဲကိုယ့်တက်ကလေးအသက်ရှင်ရအောင်လို့စာရေးတော်ရင်နေထိုင်ရင်ပြည့်စုံရအောင်လို့ကယူစည်းချတာပဲသမွေးဆိုတာရှားတာပဲဒီနည်းနည်းနဲ့ရှားတာပဲလို့ အဲဒီတော့ဗဏ္ဍီရဲ့ဆရာတုံးဆိုမတရားတဲ့ဆရာတော်တွေခုနကဝစီကံ၄ပါးနဲ့ဆရာတော်ရှိတယ်ကာယကံ၃ပါးနဲ့ဒုစိတ်၃ပါးနဲ့ဆရာတော်ရှိတယ်အဲသူတို့ဘာအသက်ကိုသတ်ဖြတ်ပြီးတော့ကိုယ်အသက်မွေးတယ်သူတို့ဘာတွေသတ်ဖြတ်ပြီးတော့အဲရောင်းချတာတွေလည်းရှိတာပေါ့လေသတ်ဖြတ်တဲ့လုပ်ငန်းတွေလုပ်တာလည်းရှိတာပေါ့အဲဒီဥစ္စာတွေဟာအဲဒါတွေအဲ့ဒါနဲ့ရလာတဲ့ပစ္စည်းတွေနဲ့ကိုယ်တိုင်သုံးကိုယ်သားများတွေကျွေး ယ်မူဝါညုံနေလုံမှာကိုဒါမိစ္ဆာအဇီဝပဲအဲဒီလိုအရှင်ရှောင်ရမယ်သူတော်ဘာဥစ္စာတွေခိုးယူလူရက်မတရားသဖြင့်တနည်းနည်းနဲ့မတရားတဲ့ကြအောင်လုပ်ပြီးဒီကလာအရင်လုပ်တဲ့ဥစ္စာတွေအသာတွေကမိစ္ဆာအဇီဝပဲအဲ့ဒါကိုသင်ချောင်းကလိမ့်လီပြီးတော့အဲဘုရားဥစ္စာတွေမရနိုင်မနဲ့ကြအောင်လိမ့်လီပြီးဒီကလာယူဟွန်းအဲ့ဒါမိစ္ဆာအဇီဝ ရူသာဝါစာနဲ့အကြံပြောပြီးကြတယ်နေရှင်လည်းအကြံပြောပြီးချင်းချောက်ပြီးတော့ယူတယ်လို့လည်းရှိမှာပေါ့လေဝိသုနာဝါစာနဲ့ဂုံးတိုက်ပြီးတော့ကိုယ်ကြီးပွားရေးစီးပွားရေးလုပ်တာဒီလိုပါလည်းရှိတာပဲဒါတွေကတော့အများကြီးပါပဲအများကြီးပါသူစားဒါတွေကတော့သူစားအပေါ်အပင်းသိနေပါတယ်နဲ့ဆိုလို့ရှိရင်ချင်းတူတူ အဲဒါကိုယ်ကိုပြပြပြအောင်လုပ်ပြီးတော့ကိုကျုကိုစီးပွားရှားတာဒီလိုနည်းတွေလည်းရှိပါတယ်အဲဒီလိုဟာတွေကျင်းချောင်းနေတဲ့လူရင်းတော့မတရားတဲ့ဖြင့်ပစ္စည်းရှာမှုတွေမလုပ်ဘူးပေါ်လေလားမတရားတဲ့ဖြင့်မတရားတဲ့ဖြင့်မရတဲ့မရတဲ့ပစ္စည်းတွေကိုမတရားတဲ့ဖြင့်ရှားကြမှုမပြုဘူးတရားတဲ့ဖြင့်ရတဲ့ရတဲ့ပစ္စည်းလောက်ပဲရှားတယ်ကောင်းကောင်းတော့ကောင်းတော့အလုပ်ကိုင်းဖြင့်

သင်္ကားဆိုလို့ရှိရင်လည်းပန်းတကူစားပြီးရှားဖို့တကယ်ပန်းတကူစားလို့မရလို့ရှိရင်လည်းပဲတရားဓမ္မအိရှိကာယဝိညာဉ်နဲ့ရဒီကမေးမှပဲပြောသွားပြီးတော့သူမခံအောင်မတောင်းအောင်အဲဒီလိုနည်းရရှိပါတယ်ကာယဝိညာဉ်နဲ့တော့ပဲဒုက္ခမိုးရနည်းရရှိပါတယ်အဲဒီလိုမဟုတ်ပါပဲနဲ့မိမိကိုယ်ကိုအထင်ကြီးအောင်လုပ်ပြီးဒီကလား မဟုတ်တဲ့ဂုဏ်တွေနဲ့ထင်ကြီးအောင်ကြီးညိုအောင်လုပ်ပြီးတော့ပြည့်စည်ကြတာဒီလိုပါတွေလည်းရှိတယ်ဒါတွေကလည်းအများကြီးပဲကြီးပွားအောင်လုပ်တာတွေအများကြီးရှိတယ်ပြီးတော့မတရားတဲ့ဖြင့်အလူခါလာတွေအရာကြောက်ပြီးတော့တောင်းခံနေတာတွေရှိတာပေါ့လေအခုဒီလိုပုံကိုယ်တွေဆိုရင်ပြောလို့လည်းသိမကောင်းပါဘူးသွားစီရှိပါတယ်ကွာအဲဒီလိုပါတွေကခាយဝိညာဉ်မဟုတ်ပါဘူးအဲဝေစီဝိညာဉ်ရောပါရောတခါလေတောင်းခံနေတာတွေရှိပါတချို့မသက်ဆိုင်တဲ့ဥစ္စာတွေငွေလူကံဘာလူကံဒီလိုပါတွေလည်းရှိပါတယ် အဲဒါတွေကတော့သူတို့ကစောင့်စည်းမှုတွေကလုံးလုံးပြက်ကွက်နေတဲ့သဘောရှိနေတာပါပဲဒီဥစ္စာတွေကတော့သူပြောကြမလို့ပါဘူးအဲဒီလိုမတရားတဲ့ဖြင့်ရှာမိမှုတွေတဲ့ဉာဏ်မှာအများကြီးရှိပါတယ်ကုဝနာလဘနာစသည်ဖြင့်ရှာမိမှုတွေရှိအဲဒါတွေလည်းကျင်ရမယ်တဲ့အဲဒီလိုမတရားသောသမွေးမှုတွေအကုန်လုံးကျင်ဆောင်ပြီးတော့ရားပြည့်စုံလူပြည့်စုံတရားသဖြင့်တရားနဲ့အညီ ကြာမိပြီးတော့နေတာကသမာအာဇီဝမဲ့ခင်တဲ့။နောက်သမာဝါယာမသမာကမ္မန္တအခုတရားအားထုတ်နေတဲ့ခါတော့ရှုတိုင်းမှလည်းဒီသမာအာဇီဝကလည်းပြီးပါတယ်။မြညာကြရကနေပြီးတော့မတရားသဖြင့်ရှာမိမှုတွေဖြစ်ခွင့်မရဘူး။မှားရင်မှားရင်နဲ့အိသဒုက္ခအနတ္တသဘောတွေအမှန်တိုင်းပြီးနေတော့အဲဒီတရားထုတ်တုန်းကမြင်ငယ်ကြားခဲ့တဲ့အာယုန်နဲ့စပ်ပြီးတော့မတရားသဖြင့်ရှာမိမှုတွေဟာသိကူးမှုကိုမပေါ်လာဘူးငြိမ့်နေတယ်။ဒါကြောင့် သမာဓိဝမေခင်လည်းပြီးပြီပြီးတော့ကျမ်းသာကသမာဝါယာမသမာကံသမာဝါယာမသမာသတိသမာသမာဓိမေခင်၃ပါးကြတယ်အဲဒီမေခင်၃ပါးပြီးတော့မှမေခင်ဖောင်ပွဲပြီးဟိုဘက်ကူးပြောနောက်တကယ်မြန်ပြီးမှပြီးပါအောင်ပြောတာပြီးတော့ပြီးကျင်လာတယ်မပြီးသေးဘူးကြာမဆုံးနိုင်မဲ့ပြင်အဲဒီတော့မေခင်၈ပါးလေးအဆိုလေးကမဆိုရသေးဘူး

ယာမိမင်္ဂံမန်းစွာပြောပြုယာမှုလာမံမန်းစွာပြောပြုယာမှုလာမံမန်းစွာကြောင့်ကြမယမင်္ဂံသုဇိုက်ကာရှိရမလားမံ မှန်စွာမြင်သည့်သတ္တမာရိဋ္ဌိကိုသမာရိဋ္ဌိမှန်စွာမြင်ခြင်းကြာမိမှန်ကောင်တဲ့သမာသင်္ကပ္ပမှန်စွာကြံစီခြင်းအဲသမာရိဋ္ဌိသမာသင်္ကပ္ပမဲ့ခင်တကူမှန်စွာမြင်သည့်ကြာမိမှန်ကောင်သမာအာမှန်စွာပြောပြရှာမှုလားမှန်စွာပြောတယ်မှန်စွာပြုတယ်အဲလမ်းမှန်တိုင်းရှာတယ်

သမ္မာသမာဓိအစုစိုက်ကရှိရမယ်လားမှအဲ့ဒီจิตကူကမယ်လားမှမဲခင်ဒီပါတရားပဲဘယ်လိုဆိုလိုပါဒါရီရတဲ့တူတူလေးပါပဲသူပါဠိကျက်ထားလဲစိပုတ်သေးပါသိမများပါဘူးသူကဆိုတော့လေတူတူကျက်ချင်လဲကျက်ရအောင်လို့ဆောင်းဆိုလိုလဲကောင်းအောင်လို့ဒီမှာဆောင်းပုတ်ကလေးပေးထားတယ်သမာဓိဋ္ဌိမှန်စွာမြင်ခြင်းသမာသင်္ကပ္ပမှန်စွာကြံစည်ခြင်းစသည်ဖြင့် ဘယ်လိုလဲပဲလွယ်လွယ်ပါပဲသိမခက်ပါဘူး။အဲဆိုရအောင်လို့သမာဓိတိသမာဓိတိမှန်စွာမြင်ခြင်းမှန်စွာမြင်ခြင်းသမာသင်္ကပ္ပသမာသင်္ကပ္ပမှန်စွာကြံခြင်းမှန်စွာကြံခြင်းသမာဝါစာသမာဝါစာမှန်စွာပြောခြင်းသမာကမ္မန္တသမာကမ္မန္တမှန်စွာပြုခြင်းမှန်စွာပြုခြင်းသမာအာဇီဝသမာအာဇီဝ

မှန်စွာအမှတ်ရခြင်းသမ္မာသမာဓိမှန်စွာသုစိတ်တည်ခြင်းဒီတရားရှိပါကိုတရားရှိပါကိုမဂ္ဂင်ရှိပါဟုခေါ်သည်မဂ္ဂင်ရှိပါဟုခေါ်သည်မှန်စွာမြင်သည်

ခင်နေသွားရင်လာရင်နမကจิตပါတရားတွေထဲမှာပွားပုံတွေပါသွားပြီဒါနနဲ့ရောသီလနဲ့ရောဘာဝနာနဲ့ရောအကုန်လုံးပါသွားပါပြီအဲနောက်ကသမာဝါယာမသမာဓိသမာသမာဓိကတော့ဒါကပြီးတော့မပြောရသေးဘူးနောက်သတင်းကျမှပြောရမယ်ခင်จิตပါရီတော့ပေါင်ဖွဲပုံတွေအဲသောတာပတိမဲ့ရောက်အောင်ပေါင်ဖွဲပုံတွေပြောလို့တော်တော်ဆုံးသွားပါပြီနောက်လည်းထပ်ပြောအောင် နောက်တော့မှခင်ဗျာပေါင်ဖွဲ့ပြီးတော့ဟိုဘက်ကရောက်အောင်ကူးသွားပါခင်ဗျာသခန်း၄တောင်လုံးအောင်မြင်ပြီးတော့ဟိုဘက်ရောက်တော့ရဟန္တာဖြစ်သွားဖို့အဲ့ဒီကြောင့်ပြောအောင်နောက်တရင်လည်းပြီးကျင်မှပြီးမယ်မပြီးရင်လည်းလာပြီးတော့ပြန်ပြီးရမှာမဟုတ်ဘူးဒီနေ့တော့ဒီနိုင်လည်းပြီးသွားပြီပြီးအောင်လို့ပြော ဤအာသီဝီသောဘမှာသုဒ္ဓံတရားတော်ယူဇာနာကမှသာရသောဓမ္မတော်နာကုသကစေရနာရဲ့သွန်အာနုဘယခုယာနာပရိတံသူတော်ကောင်းတို့သည်ဘေးရန်အန္တရာယ်ကုသမြတော်မှာခါခါသိင်ကင်းလွန်ခြင်းညာဝေးကွာကြ၏ကိုယ်ချမ်းသာစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြ၏တုံ၌လာသောမဂ္ဂင်7ပါးဒီဟုမဂ္ဂင်7ပါးတရားဒီဟုသောခေါင်းကိုဖွဲ့ကြ၍ထိုမဂ္ဂင်7ပါးတရားဒီဟုသောခေါင်းဖြင့်ကိုယ်ပဲကမ်းတဲ့ဘွယ်ပြီးတော့နိဗ္ဗာန်ရောက်အောင် ကြိုးစားအားထုတ်၍ကူးနိုင်ကြပါစေကူးတဲ့အတိုင်းလေးအောင်မြင်၍သင်္ခါသိဉ္ဇရပြီးသောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်ကြပါစေ။